လိုင်းမော်ကနေတရားနာနေကြတဲ့တရားနာပေးသက်ပေါင်းသူတော်ကောင်းတို့ကိုအဓိကထားပြီးတော့စနေတနင်္ဂနွေဥပုပ်နေ့များညချမ်းခါကာလတရားဒေသနာများကိုဟောကြားခြင်းနာယူကြခြင်းမြင့်မြတ်တဲ့ကုသိုလ်ကောင်းမှုကို ပြုလုပ်ကြတဲ့ခါကာလမှာ45မိနစ်လောက်တရားဒေသနာများနာယူကြမယ်ဒီကနေ့ညဓမ္မဒါနကုသိုလ်ရှင်တွေကတော့ နဘတ်သောအဖိုးဘွားနှင့်မိဘများအားယေရှုအမှုထား၍မမီမီဖိုဝိမြို့အိန္ဒိယနာပြည်နယ် USA တဲ့ဒီမိသားစုတို့ရဲ့ဓမ္မဒါနဓမ္မပူဇာကိုအကြောင်းပြုပြီးတော့တရားဒေသနာများဟောကြမယ်နားကြမယ်ပေါ့နော်အဲ့တော့ဒီကနေ့အရင်အရင်နေ့တွေက တရားရဲ့အဆက်လူချမ်းသာ အပိုင်း၄ပေါ့နော်တတ္တာတိလဟိရိဩတ္တပတုဒ္ဒစာကပညာအလွန်မွန်မြတ်တဲ့စိတ်ရဲ့အည်အသွေးကြီးခုနှစ်မျိုးစစ်မှန်တဲ့ချမ်းသာကိုပေးတယ်လို့ပညာရှိသူတော်ကောင်းကြီးတွေကအလွန်မှတန်ဖိုးထားပြီးတော့မြတ်နိုးတော်မူကြတဲ့ဥစ္စာပစ္စည်းကြီးခုနှစ်မျိုး အဲ့ဒါမြတ်စွာဘုရားကဒီဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်ထားကြတဲ့ပုဂ္ဂိုလ်တွေကိုသာလျှင်တကယ်ချမ်းသာတဲ့လူဖြစ်တယ်။ဒီဥစ္စာတွေကိုပိုင်ဆိုင်လို့ဖြစ်ပေါ်လာတဲ့ချမ်းသာဒုက္ခသီးသားလျင်လူတွေနဲ့တွေကနှောင့်ယှက်လို့မရတဲ့စစ်မှန်တဲ့အောင်မြင်မှုလည်းဖြစ်တယ်လို့ရောဟဏတတိရဲ့မြေဖြစ်တဲ့မိဂါတာတတိရဲ့ချမ်းသာကြွယ်ဝမှုကိုတန်အတော်လာလျှောက်တဲ့ ကောသလမင်းကြီးရဲ့အမတ်တယောက်ဖြစ်တဲ့ဥက္ကအမတ်ကြီးရဲ့စကားကိုအခြေခံပြီးတော့မြတ်စွာဘုရားကပဂတိဥစ္စာပစ္စည်းတွေပိုင်ဆိုင်မှုရှိသည်ဖြစ်စေမရှိသည်ဖြစ်စေပဂတိဥစ္စာပစ္စည်းတွေပိုင်ဆိုင်မှုနည်းသည်ဖြစ်စေများသည်ဖြစ်စေယခုပြောခဲ့တဲ့တတ္တာတီလဟိရိဩတ္တပတုတ္တစာကပညာမုံမြတ်တဲ့စိတ်ရဲ့အည်အသွေးတွေကိုပိုင်ဆိုင်မှသာလေတကယ်ချမ်းသာတဲ့လူသားတစ်ယောက်ဖြစ်မယ်ဆိုတာလေးကိုအခြေခံပြီးတော့ဘုံဘုံတို့ လူချမ်းသာလို့တရားကောင်းစဉ်လေးပေးပြီးတော့ဒီဥစ္စာပစ္စည်း9မျိုးကိုတစ်ချိန်လေးရင်တစ်မျိုးကြထိုက်တဲ့လောက်အသေးစိတ်ကလေးပြောကြည့်နေကြတာပေါ့နော်အဲ့တော့ဒီကနေ့ညဘာကိုပြောမိုက်အလဲတော့ဩတ္တပဟုတ်လားတတ္တာတီလာဟိဒီဒီတရားသုံးလုံးပြောခဲ့ပြီနော်တတိဩတ္တပဆိုတဲ့တရားကို ဟိဒီနဲ့တွဲပြီးတော့ဟိဒီဩတ္တပဆိုပြီးတော့နာယီဝနေတဲ့သူတော်ကောင်းတရားဟုတ်လားတော့ဒီဩတ္တပနဲ့ပတ်သက်ပြီးတော့လည်းပဲဒီကနေ့ညအကျဉ်းများဖြင့်ဩတ္တပဆိုတာဘာလဲအဲ့ဒီဩတ္တပတရားကဘလို့ချမ်းသာမှုတွေကိုဖြစ်စေလို့မြတ်စွာဘုရားကဒီဩတ္တပကိုမုံမြတ်တဲ့ဥစ္စာပစ္စည်းလို့ဟောရတာလေဩတ္တပတရားကတတ္တဝါကို ဘလို့ချမ်းသာစေသလဲအဲ့ဒီဥဒ္ဒပတရားတွေဖြစ်ပေါ်လာအောင်ဘလို့လုပ်ရမှာလဲမိကွန်း၃ချက်ပေါ့နော်ဥဒ္ဒပဆိုတာဘာလဲဥဒ္ဒပကဘလို့ချမ်းသာစေတာလဲအဲ့ဒီဥဒ္ဒပဖြစ်အောင်ဘုံဘုံတို့ဘလို့နေထိုင်ဆောင်ရွက်ကြရမလဲဘလို့စဉ်းစားရမလဲဘလို့ဆင်ခြင်ရမလဲအဓိကဒီမိကွန်း၃ချက်ရဲ့အဖြေကိုဒီကနေ့ညပြောမယ်ပေါ့နော် အဲ့တော့ဥဒ္ဓမဆိုတာဘာလဲလို့မေးရင်အကျမ်းများဖြင့်အတိပယ်အလုံးနားလည်ထားကြပြီသားမြတ်စွာဘုရားကိုတော်တိုင်လည်းပဲဒီဥစ္စာပစ္စည်းခုနှစ်မျိုးရဲ့တလုံးချင်းစီရဲ့အတိပယ်ကိုနော်ဒီဥက္ကသုတ်တန်ရဲ့ရှင်းနာလေးမှာဝိဒဒနာသုတ်တန်ဆိုပြီးတော့ဟောထားတဲ့ဒေသနာထဲမှာအသေးစိတ်ကလေးအတိပယ်ဖွင့်ပြတယ်ဟုတ်လားဥဒ္ဓပဆိုတာဘာလဲဆိုရင်တဲ့ ကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်လို့ဆိုတဲ့ဒုစရိုက်တရားတွေမိမိတန်တန်မှာဖြစ်ပေါ်မှာကိုကြောက်ရွံ့တဲ့သဘောယုံညံ့တဲ့အကုသိုလ်တရားတွေမိမိတန်တန်မှာဖြစ်ပေါ်မှာကိုကြောက်ရွံ့တဲ့သဘောလို့ဒုစရိုက်တရားကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တွေမကဘဲနဲ့အကုသိုလ်တရားတွေကိုပါကြောက်ရွံ့တဲ့သဘောလို့ထည့်သွင်းပြီးတော့အတိပ္ပယ်ဖွင့်မနေ့တုန်းကဟောခဲ့တဲ့ဟိတွေကိုလည်းပဲအဲ့ဒါလိုပဲ ဒုစရိုက်တရားတွေမြတ်မကဘဲနဲ့အကုသိုလ်တွေဖြစ်မှာနော်ကိလေသာတရားတွေဖြစ်မှာကိုပဲစိတ်ထဲကရှက်တဲ့သဘောအဲ့ဒါဟိရီပေါ့နော်ခုဥဒ္ဒပကြတော့ဘာတော့ကြောက်ရွံ့တဲ့သဘောကြောက်တယ်ဆိုတော့ तू ကရှက်တဲ့အဆင့်နဲ့ပိုးပြီးတော့လေးသွားတယ်လို့ဖုံဖုံစိတ်ထဲမှာထင်တယ်ဟုတ်လားအဲ့တော့ဘဝမှာတကယ်တမ်းကြောက်တဲ့ကြောက်ထိုက်တဲ့အရာဘာလဲလို့မေးရင်ဒုစရိုက်တရားနဲ့အကုသိုလ်တရားတွေပဲ ဟုတ်လားဘာဖြစ်လို့ဒုစရိုက်တရားတွေနဲ့အကုသိုလ်တရားတွေကို ကြောက်တင်ကြောက်ထိုက်တဲ့တရားတွေလို့ပြောရတာတော့ပုံပုံတို့အပေါ်ယံလေးပြောကြည့်မယ်အပေလေးပုံရောက်မှကြောက်လားလို့မေးရင်လူတိုင်းကြောက်တယ်လို့ပြောမယ်အပေလေးပုံကိုကြောက်တယ်ဆိုလို့ရှိရင်အပေလေးပုံကိုရောက်စေတတ်တဲ့ဒုစရိုက်တရားတွေကိုကြောက်เสียရတယ်လို့နားလည်သင့်တယ်အပေလေးပုံကိုပဲကြောက်ပြီးတော့ဒုစရိုက်တရားကိုမကြောက်ဘူးဆိုရင် အပေလေးပုံကိုကိုဘလောက်ပဲကြောက်ကြောက်ရောက်ရလိမ့်မယ်ဟုတ်လားဒုစရိုက်တရားကို ကြောက်မှသာလဲအပေကိုကြောက်ရရောက်မယ်နော်သုံးသက်တပုံဆိုတာဒုစရိုက်အင်းသုံးသက်တပုံဆိုတာအပေလေးပုံနဲ့တိဆောက်ထားတာမဟုတ်ဘူးအပေလေးပုံကြီးရှိတာမဟုတ်ဘူးနောက်ထပ်ရုပ်တဏ္ဍတဘာဝတရားတွေစဉ်ဆက်မပြတ်ပုံသဏ္ဍာန်မျိုးမျိုးနဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့အနေအထားတွေရောမရှိဘူးလားရှိတယ် အဲ့ဒီယုတ်တဏ္ဍတ်တွေစဉ်ဆက်မပြတ်ဖြစ်ပေါ်နေတဲ့အထူးသဖြင့်ဘုံဘုံတို့အနည်းဆက်ဆုံးနော်လူဘဝလို့ဆိုကြပါစို့လက်တွေ့အကြဆုံးလူဘဝကိုပြောကြည့်ရအောင်ဒုစရိုက်ကိုကြောက်မှအပေကိုကြောက်ရရောက်မယ်ဆိုတာပြောရပြီနော်အခုလူဘဝကိုနည်းနည်းစဉ်းစားလူဘဝမှာဘာကိုကြောက်လဲလို့နော်လူဘဝကြီးမှာဘာကြောက်เสียရှိသလဲဘယ်ရာ ကြောက်เสียကောင်းသလဲအဲ့လိုစဉ်းစားလို့ရှိရင် အိုခြင်းနာခြင်းသေခြင်းဟာကြောက်စရာကောင်းတယ်အိုခြင်းနာခြင်းသေခြင်းကိုကြောက်ကြတယ်လို့ရှိဘူးရပြောရမယ်အဲ့ဒီအိုခြင်းနာခြင်းသေခြင်းမှာတောင်မှအိုခြင်းကိုဒီလောက်မဟုတ်နာခြင်းနဲ့သေခြင်းကိုကြောက်တယ်ဘုံဘုံတို့ဟာရိုက်လို့နှက်လို့လည်းမနာဘူးယောဂလည်းမဖြစ်ဘူးခန္ဓာကိုယ်ကြီးကဘာလို့လို့မှမနာဘူးဆိုရင်ဘာကိုကြောက်ရန်သူလည်းမကြောက်တော့ဘူးလေဟုတ်တယ်မဟုတ်လားတခိုးတမရလည်းပဲကြောက်မှာမဟုတ်ဘူးကိုယ်ခန္ဓာကိုယ်ကြီးကရိုက်လို့မှမနာတော့ဘူးဟာနာခြင်းနဲ့လုံးဝ ကင်းကွာနေတယ်ဆိုရင်ဘုံဘုံတို့ကြောက်စရာတွေအများကြီးနေသွားမှာဟုတ်လားခါခဏကူကြီးကမသေးဘူးတက်လို့လည်းမသေးဘူးတည်တတ်တဲ့သဘောမရှိဘူးဆိုရင်ရောဘုံဘုံတို့ဘာကြောက်ဟာမသေးနိုင်တဲ့ကိုကဘာကိုကြောက်ဘာမှကြောက်စရာမရှိတော့တကယ်တမ်းကအဲ့တော့ဘုံဘုံတို့ဒီပြင်ဒီပြင်ကြောက်စရာတွေကိုရှောက်ကြောက်နေကြရတယ်ဆိုတာတကယ်တမ်းတွေးကြည့်ရင်ဘာကိုကြောက်တာအဓိကအသေးမှကြောက်တယ်အဲသူ့တဲ့တဆင်းရော့ပြောရင်ဘာကိုကြောက်တော့နာမာကိုကြောက်တာတချို့ကြတော့လည်းပဲ နာမကိုတအားကြောက်တယ်ဟာသေရင်သေပါစေနှိမ့်ဆက်တော့မခံနိုင်ဘူးဟာတကယ်နှိမ့်ဆက်ပြီဆိုလဲနာမကြောက်စရာကြီးပဲလေဟုတ်လားအဲ့တော့ဘုန်းဘုန်းတို့ကဘာတော့ကြောက်တုံလူဝါကြီးမှာနာမသေမာကိုအကြောက်ဆုံးပဲဟုတ်လားချစ်တဲ့လူတွေနဲ့နော်ကိုယ်ရမှာကိုလည်းကြောက်တယ်မချစ်တဲ့လူတွေနဲ့တွဲရမှာကိုလည်းကြောက်တယ်ဟုတ်တယ်အဲ့ဒါတွေလည်းမကြောက်ဘူးတော့မဟုတ်ကြောက်တယ်ဒါပေမဲ့နာမသေမာလောက်တော့မကြောက်အဲ့ဒါတွေကစိတ်ထဲကဖြေနိုင်ရင်တတ်တာခွင့်ရသေးတယ်လေ ယောဂနှိမ့်ဆက်လို့ဟာသူများအထုလို့ရိုက်လို့နာပြီဟေ့ဆိုလို့ရှိရင် ကိုယ်စိတ်ကဘလို့ပဲတွေးနေနေနာနေပြီပဲဟာသေးမယ်ဆိုရင်လည်းဒါပါတော့ကြောက်တယ်နော်အဲ့လို့ရှိရင်ဘဝကိုလူဘဝကိုဘုန်းဘုန်းတို့ကဘာတွေကြောက်လဲလို့မေးကြည့်ရင်နာမသေးမှာကိုအလွန်ကြောက်တယ်ဒါသည်နာမသေးမှာကိုသာ ကြောက်တာနာတတ်တဲ့သေတတ်တဲ့ဘဝကိုကြတော့ကြောက်ကမှမသိဟောတရားလေးကစဉ်းစားတရားလေးနဲ့စရနော်နာမသေးမှာတော့မကြောက်ဘူးလား ကြောက်တယ်ဒါပေမဲ့နာတတ်တဲ့သေတတ်တဲ့ဘဝကိုကြတော့ကြောက်เสียလို့မသိဘူးအဲ့လို့ဆိုရင်နာတာသေတာဘာကြောင့်နာရသေရတာလဲလို့မင်းအယိုးရှင်းဆုံးနဲ့အထိမိဆုံးအဖြေကနာတတ်သေတတ်တဲ့ဘဝကိုရထားလို့နာတာသေတာဒါကြောင့်နာအောင်မနှိမ့်ဆက်မဲ့နှိမ့်ဆက်မဲ့လူမရှိလဲအချိန်ကြရင်နာရမယ်သေအောင်တတ်မဲ့လူမရှိလဲအချိန်ကြရင်သေရမယ်သူ့လိုလိုနာမယ်သူ့သူသေမယ်ရှောင်လို့ရသလားမရဘူးနော်အဲ့လိုဆိုရင်ဘဝတည်ပင်လျင် နာခြင်းသေခြင်းတရားပဲလို့ဘုံဘုံတို့ပြောမယ်ဆိုရင် ပြောလို့မရဘူးလားရတယ်အဲ့လိုဆိုရင်အော်ဘဝကြောက်เสียလို့ဟိုအဖြေလေးရေးလေးပေါ်လာတယ်နော်အဲ့လိုဆိုရင်ဒီကြောက်เสียကောင်းတဲ့နာခြင်းသေခြင်းရဲ့တရားဖြစ်တဲ့ဘဝဘာကြောင့်ဖြစ်တာလဲပယ်လေးပါတော့ဒုသရိုက်ကြောင့်ဖြစ်တယ်လို့ပြောခဲ့ပြီးပယ်လေးပုံကတော့ကြောက်เสียဒါကတော့အကျေရှင်းเสียမလို့ကြောက်ကြတယ်ပေါ့နော်တိရစ္ဆာန်လေးတွေမြင်တာနဲ့ကိုပဲမင်းတိရစ္ဆာန်ဖြစ်မလားဆိုဘယ်သူမှဖြစ်ချင်ဘူးပေါ့နော် အပေကိုကြောက်တယ်ဆိုရင်ဒုစရိုက်ကိုကြောက်ရမယ်ဆိုခဲ့တယ်နော်အခုနာရာသေးတာရဲ့တရားဘဝနာရာသေးတာတော့ကြောက်တယ်ကတ်နေတဲ့ဘဝကိုကြတော့မကြောက်အဲ့တော့တွဲနေတယ်ခွဲလို့မရဘူးဆိုတော့အော်အဲ့လိုဆိုရင်ဘဝကလည်းကြောက်စရာလို့ဟောအဖြေလေးအဖြေမှန်လေးနည်းနည်းရလာအဲ့လိုဆိုရင်ဘဝကကြောက်စရာဆိုရင်ဘဝဘာကြောင့်ဖြစ်နေတယ်လဲဘဝဖြစ်ခြင်းရဲ့အကြောင်းတရားကိုဘုံဘုံတို့ကြောက်မှဘဝကိုကြောက်ရရောက်မယ်ပေါ့နော်ဘဝဘာကြောင့်ဖြစ်နေတုံးဆိုရင်နော်အဓိကလက်သက်တရားခံတော့တဏှာလောဘပေါ့ ကြည်ကြပြင်းပြင်းပြောရမှာဆိုကိလေသာတရားတွေပေါ့နော်အဲ့ဒီကိလေသာတရားတွေဟာဘဝဖြစ်ခြင်းရဲ့အကြောင်းတရားပဲအဲ့တော့ဘဝကိုကြောက်တယ်တနည်းအားဖြင့်နာမသေမာကိုကြောက်တယ်ဆိုလို့ရှိရင်ဘုံဘုံတို့ဟာကိလေသာကိုကြောက်ဖို့လိုတယ်ဟွန်းအဲ့ဒီလိုခွင်းဆက်လေးသွားမှာကိလေသာဖြစ်မှာကိုမကြောက်သေးသမျှကလပ်ပတ်လုံးကိလေသာလည်းခဏခဏဖြစ်နေကိလေသာဖြစ်လို့ရှိရင်သေတတ်တဲ့ဘဝတွေနာတတ်တဲ့ဘဝတွေလည်းခဏခဏရရရင်မနာခြင်းမဲနဲ့လည်းနာမယ်မသေးခြင်းနဲ့နဲ့လည်းသေရမယ်ဟော ဩတ္တပရဲ့အတိဘယ်ကိုအဲ့ဒီထိသွားစေခြင်းဒုစရိုက်တရားလောက်တင်ကြောက်တာကိုမြတ်စွာဘုရားဟောတာမဟုတ်ဘူးနော်ဘာဘာထဲဟောတာတော့အကုသိုလ်ယုံညံ့တဲ့တရားတွေကိုပါကြောက်ဖို့ဩတ္တပရဲ့အတိဘယ်မှာအဲ့လိုမြတ်စွာဘုရားအတိဘယ်ဖွင့်ထားတာဟုတ်လားဒါကြောင့်နှစ်ပိုင်းခွဲပြီးတော့မြင်စေခြင်းအပေကိုကြောက်တယ်ဒါဆိုရင်ဒုစရိုက်ကိုကြောက်ရလိမ့်မယ်နော်နာခြင်းသေခြင်းကိုကြောက်တယ်ဒါနဲ့ဘဝရဲ့အကြောင်းတရားဖြစ်တဲ့ကိလေသာတရားတွေလောဘတရားတွေကိုဘုံဘုံတို့ကြောက်ဖို့လိုတယ်အဲ့ဒါကိုတော့ကြောက်အောင်မသိဘူးနော် အဲ့တော့ဥဒ္ဒပကိုအဲ့ဒီထိအတိဘယ်ကိုကြည်ကြည်ပြန့်ပြန့်နားလည်ရမယ်စိတ်ထဲမှာလောဘဖြစ်သွားတယ်ဒေါသဖြစ်သွားတယ်မနေ့ကပြောခဲ့တဲ့အတိုင်းလာမေမေရောရောပေါ်ပေါ်ဆားဆားဘာဖြစ်လို့ဖြစ်နေမှမသိဘဲနဲ့အမှတ်တမဲ့ကြီးနဲ့နေနေလိုက်တယ်ဒါတွေဟာဘာတွေလဲဘဝဖြစ်ခြင်းရဲ့အကြောင်းတရားတွေပဲဟုတ်လားဘဝဖြစ်ပြီဆိုလို့ရှိရင်နာခြင်းသေခြင်းဟာခြံထားခဲ့လို့ရမလားမရဘူးစဉ်းစားကြည့်နော်ဒါအဆိုးဆုံးဒုက္ခကိုပဲပြောလိုက်တာဘဝနဲ့တွဲနေတဲ့မရေမတွက်နိုင်တဲ့ဒုက္ခတွေကိုဘုန်းဘုန်းတို့မပြောသေးဘူးဟုတ်လား အဲ့တော့ပြောချင်တာကဘာတော့ဥတ္တပဆိုတာအဲ့ဒါလိုအပေရဲ့အကြောင်းဖြစ်တဲ့ဒုစရိုက်တရားဘဝရဲ့အကြောင်းတရားဖြစ်တဲ့ကိလေသာတရားဟုတ်လားအကုသိုလ်တရားဒီလိုယုံညံ့တဲ့တရားတွေကိုကိုယ်တန်တာမှာဖြစ်ပေါ်မှာဘာတော့ကြောက်တယ်အဲ့လိုတွေးလိုက်တော့အော်အကြောက်တရားကအလွန်မှကိုလေးနဲ့ပါလားဆိုတာတကယ်တော့ဘုန်းတို့ပြောရရင်ဒီဆင်းရဲတဲ့ဘဝကမလွတ်မြောက်သေးဘူးစစ်မှန်တဲ့ချမ်းသာကိုမရသေးဘူးဆိုရင်မရသေးဘူးဆိုတာကြောက်တဲ့ကြောက်ထိုက်တာကို တကယ်မကြောက်သေးလို့တကယ်မကြောက်သေးလို့တကယ်လွတ်အောင်မလုပ်ဘူးလေတကယ်ကြောက်ပြီဟေ့ဆိုရင်တကယ်လွတ်အောင် လုပ်မှာပေါ့ဟုတ်လားဘုံမလို့အကြောက်တရားဘယ်လိုဖြစ်နေတော့အလွန်မှအားနည်းနေတယ်ပေါ့နော်ဒါမဲ့တခါလေကြတော့လည်းမကြောက်တဲ့မကြောက်ထိုက်တာကိုလည်းကြောက်နေပြန်ရောကြောက်တဲ့ကြောက်ထိုက်တာကိုဘာဆိုတာတောင်တချို့ကလည်းမသိအဘိယဘေယတတိနောဘေယစာဘေယတတိနာမိစ္ဆာဒိဋ္ဌိတမာရဏတတ္တကိစ္ဆန္တိဒုက္ကတိဒီကထားလေးတောင်မှတ်ရတယ် မကြောက်တဲ့နာကိုကြောက်တယ်ကြောက်တဲ့နာကိုမကြောက်ဘူးတချို့ကြောက်နေတာတွေအများကြီးရှိတယ်လေဒါတကယ်ကြောက်စရာမဟုတ်ဘူးတချို့ဟာတွေကဒါပေမဲ့သူ့စိတ်ထဲတော့ကြောက်စရာထင်ပြီးတော့ကြောက်နေတကယ်ကြောက်တဲ့ကြောက်ထိုက်တဲ့အခုပြောခဲ့တဲ့ဒုစရိုက်တရားတွေအကုသိုလ်တရားတွေကိလေသာတရားတွေဖြစ်မှကြတော့ဘာလို့မကြောက်ဘူးအဲ့လိုမျိုးကြောက်တဲ့နာကိုမကြောက်ဘူးမကြောက်တဲ့နာကိုကြောက်နေတဲ့ပုံကိုယ်တွေဟာတဲ့အယူအဆမှားယွင်းနေတဲ့အတွက်ကြောင့်ယုံညံ့တဲ့ဘဝတွေကိုရောက်ရလိမ့်မယ်တဲ့။ဒါကြောင့်အခြေခံဥတ္တပလေးကိုဘုန်းဘုန်းတို့ မျက်နှိုးတက်ဖို့မလိုဘူးလားလိုတယ်နော်ဒါကြောင့်ဥဒ္ဓမဆိုတာဘာလဲလို့မေးရင်အခုပြောခဲ့တဲ့အပေလေးပုံရဲ့အကြောင်းတရားဒုစရိုက် ဟုတ်လားများစွာသောဘဝတွေရဲ့အကြောင်းတရားကိလေသာတရားတွေတဆင့်တက်ပြောရင်အကုသိုလ်တရားတွေဒါတွေကိုယ်တန်တမှာဖြစ်မှာဘာလို့ရမှာတော့ကြောက်ရမှာအဲ့ဒါဥဒ္ဓပတရားနော်အဲ့လိုဆိုရင်ဥဒ္ဓပရဲ့အတိဘယ်ကိုဒီလောက်လေးပြောလိုက်ရင်ဘုံဘုံတို့နော်အများကြီးစဉ်းစားစရာတွေဆက်ပြီးတော့ရမယ်ပေါ့နော် ငါရဲ့အကြောက်တရားကနော်ပေမမီခိုက်မမီဟုတ်လားအစင်အတန်းမမီတဲ့အကြောက်တရားပဲရှိသေးတာဆိုတာမသိနိုင်ဘူးလားသိနိုင်တယ်နော်အကြောက်တွေကိုဘလို့တော့ဖြီးဖို့လိုစေးတယ်ပေါ့ကြောက်တင်ကြောက်ထိုက်တာကိုကြောက်ဖို့ကိုဘုံဘုံတို့တွေကကြောက်တင်ကြောက်ထိုက်တာကိုကြောက်တဲ့အနေထားအားနဲ့နေသေးတယ်ပေါ့နော်အဲ့ဒါလို့ဆိုလို့ရှိရင်ဒီအကြောက်တရားကိုဒီဥဒ္ဒပတရားကိုမြတ်စွာဘုရားက ဘလို့ချမ်းသာမှုတွေကိုဖြစ်ပေါ်စီလို့သူ့ကိုအလွန်တန်ဖိုးကြီးတဲ့ဥစ္စာပစ္စည်းလို့ဟောရတယ်လေဒုတိယမေခွန်းရဲ့ဖြေကိုဆက်သွားခြင်းနော်ဥဒ္ဒပတရားကဘလို့ချမ်းသာစီတာတော့ဟုတ်အလွယ်ပြောရရင်တော့သို့သောကပြောခဲ့တဲ့နော်အပေလေးပုံရဲ့အကြောင်းတရားဘဝရဲ့အကြောင်းတရားမကောင်းမှုအကုသိုလ်တွေကိလေသာတရားတွေဟုတ်လားဒုစရိုက်တရားတွေကိုကြောက်တယ်ဆိုလို့ရှိရင်တော့ကြောက်တဲ့လောက်မလုပ်သွားမှာတော့နဲသွားစီလိမ့်မယ် ဆိုလိုတာကဥတ္တပအားကောင်းရင်အားကောင်းသလောက်တစ်ဖက်ကဒုက္ခရဲ့အကြောင်းတရားဖြစ်တဲ့အကုသိုလ်တရားတွေဟာနည်းသွားလိမ့်မယ်အကုသိုလ်အကြောင်းတရားနည်းသွားပြီဆိုလို့ရှိရင်ဆင်းရဲဒုက္ခအကျိုးတရားလည်းပဲအလိုလျောက်ကိုလျှော့ကြရမလို့ပဲနဲ့လျှော့သွားမယ်ပေါ့ဩဥတ္တပကတတ္တဝါကိုဘလို့ချမ်းသာစေတယ်လဲဆိုတာကိုအတိကတော့ချက်အဲ့ဒါလေးကိုမြင်ရနော်အကြောက်အားကောင်းရင်ဆင်းရဲခြင်းရဲ့အကြောင်းတရားတွေနည်းသွားဆင်းရဲခြင်းရဲ့အကြောင်းတရားတွေနည်းသွားရင်ဆင်းရဲလည်းနည်းသွားမှာပဲ ဆင်းရဲနေသွားပြီဆိုရင်တစ်ဖက်ကချမ်းသာမှုများလာတယ်လို့အလို့လျောက်ပြောလို့မရဘူးလားရတယ်ဟုတ်လားအဲ့တော့ဒီနေရာမှာဘုံဘုံတို့ဒီဥဒ္ဒပတရားအကြောက်တရားတကယ်အားကောင်းလာပြီဆိုလို့ရှိရင်နော်တစ္ဆာလေးပါးကိုထိုးထွင်းပြီးတော့သိလိမ့်မယ်ငြိမ်းချမ်းမှုအစစ်အမှန်နိဗ္ဗာန်ကိုမျက်မှောက်ပြုရလိမ့်မယ်နော်ယောဂလေးပါးရဲ့ကုန်ခန်းရာနော်နိဗ္ဗာန်ဆိုတဲ့တရားကိုနော်အရဟတမဉ္ဇဉ်အရဟတဖုန်ဉ္ဇဉ်နဲ့မျက်မှောက်ပြုပြီးတော့ဒုက္ခခတ်သိငြိမ်းရလိမ့်မယ်လို့ နော်အတီလင်းဟောထားတဲ့ဒေသနာတစ်ပုဒ်ရှိတယ်။ဘုံတို့နိဒာနဝကတန်ရုပ်ပါဠိတော်ထဲမှာရှင်သာရိပုတ္တရာနဲ့ရှင်မမောကလန်ကိုရောမြတ်ကြီးတို့ဆွေးနွေးကြတဲ့အကြောင်းအရာလေးတစ်ခုကိုမှတ်တမ်းတင်ထားတာရှိတယ်။ဟုတ်လား။အဲ့ဒါလေးကိုသေချာလေးနားထောင်ကြည့်။ဩတ္တပရဲ့တန်ဖိုးရှင်သာရိပုတ္တရာကခါတဘာမှာရှင်မမောကလန်တီကိုရှင်မာကတ္တပတီကိုရောက်လာပြီးတော့ဟိုတရားစကားပြောတယ်လို့ပဲဆိုကြပါစို့ အရှင်ကတ္တပါတဲ့ပြင်းထန်တဲ့အာထုံမှုရှိမှပြင်းထန်တဲ့ကြောက်လန့်မှုရှိမှအဲ့ဒီပုဂ္ဂိုလ်ဟာသစ္စာလေးပါးကိုထွထွင်းပြီးတော့သိနိုင်တယ်နော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တယ်ကိလေသာအာတောတရားကနေလွတ်မြောက်သွားနိုင်တယ်လို့မြတ်စွာဘုရားလည်းအဲ့ဒီတိုင်းဟောတယ်ပေါ့အာတာပီဥတ္တပီလို့အဲ့လိုသုံးတယ်ပြင်းထန်တဲ့အာထုံမှု ကြောက်ရွံ့မှု အနာတာပီအနုတ္တပီဟောပြင်းထန်တဲ့အာထုံမှုလည်းမရှိဘူးပြင်းထန်တဲ့ကြောက်ရွံ့မှုလည်းမရှိဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနော်အဘဘောတံဘောဓာယသစ္စာလေးပါးကိုထိုးထွင်းပြီးတော့သိခြင်းကမထိုက်တန်ဘူးဟုတ်လားအဘဘောနိဗ္ဗာနာယနော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုဖို့မထိုက်တန်ဘူးနော်အဘဘောယောဂခေမတအဓိကမာယအနုတ္တရတယောဂခေမတအဓိကမာယအတုမဲ့ ကိလေသာတရားတို့ရဲ့ကုံရာယောဂလေးပါးရဲ့ကုံခါရာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကမထိုက်တန်ဘူးတဲ့။ပြင်းထန်တဲ့အထုံမှုကြောက်ရွံ့မှုမရှိရင်သစ္စာလေးပါးကိုထိုးထွင်းပြီးတော့သိခြင်းကအဲ့ဒီလိုမထိုက်တန်ဘူး။နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကမထိုက်တန်ဘူး။ယောဂလေးပါးရဲ့ကုံရာအတုမဲ့နိဗ္ဗာန်ကိုရခြင်းကမထိုက်တန်ဘူးတဲ့။အဲ့တော့သစ္စာလေးပါးကိုထိုးထွင်းပြီးတော့သိခြင်းနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ နော်ဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ယောဂတရားတွေကိလေသာတရားတွေအကုန်လုံးကုန်ခန်းသွားခြင်းတယ်ဆိုလို့ရှိရင်ပါရှိရမှာတော့အာတာပီဥဒ္ဒပီပြင်းထန်တဲ့အာထုံမှု ကြောက်ရွံ့မှုရှိရပဲတဲ့တရားလေးကစဉ်းစားတရားလေးနော်အဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီပြင်းထန်တဲ့အာထုံမှုကြောက်ရွံ့မှုကဘယ်တိုင်းတာတိရှိရမှာတော့ဘလို့ရှိရမှာတော့တဲ့လူတယောက်သစ္စာလေးပါးကိုသိခြင်းနဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းနဲ့ယောဂလေးပါးရဲ့ကုံရာအတုမဲ့ အရတဖို့ကိုရကျင်တယ်ဆိုလို့ရှိရင်နော်ဘယ်လိုပြင်းပြင်းထန်ထန်အားထုတ်ရမှာတော့ဘယ်လိုကြောက်ရွံ့ရမှာတော့အဲ့ဒါကိုမေးတာမေးတဲ့အခါကျတော့ပြောရရင်အာတာပီနဲ့ဥတ္တပီရဲ့နော်လိုအပ်တဲ့အရေးအသွေးထီရအောင်မြင့်တင်ဖို့သူတို့ရဲ့အတိဘယ်ကိုကြေကြေပြန့်ပြန့်ရှင်မာကတ္တပကိုတော်မြတ်ကြီးကဖြေပြတာပါပဲအဲ့တော့အာတာပီဆိုတာပြင်းထန်တဲ့အထုံးမှုနော်ဥတ္တပီဆိုတာကတော့ဘာလို့ကြောက်ရွံ့မှုအခုပြောနေတဲ့တရား သူကဘလို့ကြောက်ရမှာတော့နော်အထုတ်တဲ့အပိုင်းနဲ့ကြောက်ရတဲ့အပိုင်းကအဆုံးသက်လေးပဲသူကကွဲသွားတာအတိပယ်ကစင်စင်ကလေးဒါဘုံဘုံကကြောက်ရွံ့တာကိုပဲပြောလိုက်မယ်အထုတ်တာကိုဘလို့လိုပြောပြီးသားဖြစ်သွားမှာပေါ့နော်ဒါဘုံဘုံတို့ဘလို့ကြောက်ရမှာတော့နော်သူပြောထားတာလေးဘုံဘုံအတိအကျပြောပြမယ်နော်ဣဒာဟုသောဘေခုအနုပ္ပန္နမေပါပက အကုသလာဓမ္မဥပိ္ပဇမာနာအနတ္ထာယတံဝိတုယုံတိ တန်ဝိတေယုံတိဩတပတိပထမသူစဉ်းစားလိုက်တယ်။အော်ငါဒီမဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်ပေါ်လာလို့ရှိရင်ငါအတွက်အကျိုးတွေတော့နဲတော့မှာပဲ။မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်လာရင်အကျိုးတွေနဲတော့မှာပဲ။ဒါကြောင့်မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်တာကြောက်เสียလို့သူနားလဲပြီးတော့ကြောက်တယ်တဲ့။ဘာကြောက်ရမှာလဲဆိုတာလေးပေါ်လာပြီနော်။မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်မှာကိုကြောက်ရမယ်။ဟုတ်လား အဲ့လိုဆက်ပြီးတော့ဗာပြောတော့ဥပ္ပန္နမေပါပကအကုသလဓမ္မအပဟိယမာနအနတ္ထာယတံဝိတူယုံတိဥတ္တပတိဒါပါတော့အိဗေကဖြစ်ပြီးသားအကုသိုလ်တရားတွေကိုမပယ်ရှားရဘူးဆိုရင်မပယ်ရှားနိုင်ဘူးဆိုရင်ငါတော့အကျိုးမဲ့တော့မှာပဲဆင်းရဲတော့မှာပဲလို့အဲ့ဒီလိုစဉ်းစားပြီးတော့လည်းပဲကြောက်ရမယ်မဖြစ်သေးတဲ့အကုသိုလ်တွေဖြစ်မှာကိုကြောက်ရမယ်ဖြစ်ပြီးသားအကုသိုလ်တွေကိုမပယ်ရှားနိုင်မှာကိုကြောက်ရမယ်တဲ့ နှစ်ချက်ရှိပြီနော်ဒါသမ္မပဒံလုံးလဝရိယလေးနဲ့တွဲမှတ်ရင်တော့အလွန်ကောင်းပါလေအဲ့ဒီအတိပ္ပယ်လေးနဲ့ကပ်ပြီးတော့ပြောတာသူကဟုတ်လားနောက်တစ်ဆင့်ပါပြောတော့အနုပန္နာမေကုသလာဓမ္မအနုပိစ္ဆမာနအနတ္ထယတန်ဝိတယုံတိအော်တပတိမဖြစ်သေးတဲ့ကုသိုလ်တရားတွေမဖြစ်လို့ရှိရင်တော့မဖြစ်ဘူးသေးတဲ့ကုသိုလ်တရားတွေဖြစ်မလာဘူးဆိုရင်ငါအတွက်အကျိုးမဲ့တော့မှာပဲဆင်းရဲတော့မှာပဲလို့အဲ့ဒီလိုလည်းပဲဘာလို့ရမှာတော့ကြောက်ရမယ်တဲ့ မဖြစ်သေးတဲ့ကုသိုလ်တရားတွေမဖြစ်ရင်လည်းပဲမရသေးတဲ့ချမ်းသာမရနိုင်ဘူးလေဟုတ်တယ်မို့လားအင်းနောက်တစ်ခုပါဆက်ပြောတော့ဥပ္ပန္နမေကုသလာဓမ္မနိရုဇ္ဇမာနအနတ္ထာယတံဝိတေယုံတိဩတပတိနော် ဖြစ်ပြီးသားကုသိုလ်တရားတွေပျက်စီးသွားမယ်ချုပ်ပြောက်သွားမယ်ဆိုရင်လေငါတို့တော့အကျိုးမဲ့တော့မှာပဲဆင်းရဲတော့မှာပဲဆိုပြီးတော့လေကြောက်ရမယ်တဲ့ဒါဩတပတရားကိုပြောတာနော် စောစောအာတာပိနော်ပြင်းထန်တဲ့အာထုမှုဆိုတာလေဒါပဲ မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်လာရင်တော့ငါတော့အကျိုးမဲ့တော့မှာပဲဆိုပြီးတော့မဖြစ်သေးတဲ့အကုသိုလ်တရားတွေမဖြစ်အောင်သူအထုတ်တယ်။မဖြစ်ပြီးသားကုသိုလ်တရားတွေမပယ်ရှားရသေးဘူးဆိုရင်ငါတော့ဘယ်အချိန်အကျိုးပေးမယ်မသိဘူး။ဒါကြောင့်ဒါကိုငါပယ်နိုင်အောင်ကြိုးစားမယ်။ဒါလည်းအတားပြီးပဲ။ဟုတ်လား။ပြီးတော့ပါတော့မဖြစ်သေးတဲ့ကုသိုလ်တရားတွေမဖြစ်လို့ရှိရင်ငါအကျိုးမဲ့လိမ့်မယ်ဆိုမဖြစ်သေးတဲ့ကုသိုလ်တရားတွေကိုဖြစ်အောင်သူလုပ်တယ်။ဖြစ်ပြီးသားကုသိုလ်တရားတွေချုပ်ပြောက်သွားရင်တော့လည်းပဲအကျိုးမဲ့မှာပဲဆိုတာဖြစ်ပြီးသားတရားတွေကိုတွတ်တက်လာအောင်များပြားလာအောင်သူကြိုးစားတယ်။ အဲ့ဒါအာတာပိနော်အခုဒီမှာတော့ဘုံဘုံတို့ကဘာကိုဦးစားပေးပြီးပြောနေတာတော့ဥတ္တပိအကြောက်ကိုပြောနေတာဟုတ်လားဘလို့ကြောက်ရမှာတော့ဒါလေးကိုအခြေခံကြကြစွဲနေအောင်မှတ်ရမယ်နော်ဘလို့ကြောက်ရမှာတော့မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်လာရင်တော့ကြောက်เสียရပဲလို့ဆိုပြီးတော့ဘာလုပ်ရမှာတော့ကြောက်ရမယ်နော်မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်လာလို့ရှိရင်အကျိုးမဲ့မှာပဲဆိုပြီးတော့ကြောက်ရမယ်ဖြစ်ပြီးသားအကုသိုလ်တရားတွေကိုမပယ်ရှားနိုင်ဘူးဆိုရင်လည်းအကျိုးမဲ့မှာပဲဆိုပြီးတော့ကြောက်ရမယ် နော်မဖြစ်သေးတဲ့ကုသိုလ်တရားတွေမဖြစ်ဘူးဆိုရင်လည်းအကျိုးမဲ့မှာပဲဆိုတော့ကြောက်ရမယ်နော်ဖြစ်ပြီးသားကုသိုလ်တရားတွေချုပ်ပြောက်သွားရင်လည်းအကျိုးမဲ့မှာပဲဆိုပြီးတော့ကြောက်ရမယ်အဲ့တော့ဘုန်းဘုန်းတို့မှာကိုယ့်အခြေအနေလေးကိုကိုတွေးတဲ့အောင်မှဒါလေးကပို့ပြီးတော့အရသာရှိအဲ့ဒါဘယ်လိုတော့မဖြစ်သေးတဲ့အကုသိုလ်တရားတွေဖြစ်ဖို့အတွက်ဘုန်းဘုန်းတို့မှာအယံတဲ့အခြေအနေမှာရှိရနော်ဘလောက်ထိမိုက်မိုက်ရိုင်းရိုင်းဆူဆူသွန်းသွန်းဖြစ်နိုင်တယ်လေပုထုဇဉ်တယောက်အနေနဲ့ မဖြစ်သေးတဲ့အကုသိုလ်တရားတွေဘယ်လောက်ထိဖြစ်နိုင်လဲအမေတ္တတိထိဖြစ်နိုင်တယ်နော်ပြင်စံတန်လေးရကံကားပါလူတိုင်းသိရနော်အဲ့ဒီထိဆိုးသွားနိုင်တယ်မိုက်ရိုင်းနိုင်တယ်မှားနိုင်တယ်ပေါ့နော်အဲ့ဒီထိမြန်ဖြစ်သွားမယ်ဆိုရင်အများကြီးကြောက်စရာမကောင်းဘူးလားကောင်းတယ်ဟုတ်လားတခါဖြစ်ပြီးသားကုအကုသိုလ်တရားတွေကိုဘုံဘုံတို့မှာမပေရသေးတာတွေအများကြီးရှိတယ်နော်အချိန်မရွေးထပြီးတော့ပေါက်နိုင်တဲ့မျိုးစေ့တွေပေါ့ဟုတ်လားအဲ့ဒါတွေကိုလည်းပဲမဖယ်ရှားသေးဘူးမတုတ်တင်ရသေးဘူး ပြဿနာတို့လိုတန်လန်နဲ့နေနေတာပေါ့ဘဝမှာဟုတ်လားအဲ့ဒီလိုတွေးပြီးတော့လည်းပဲဘာလို့မလို့ကြောက်ရမယ်ငါဘာမှအကုသိုလ်တွေကိုမပေးရသေးဘူးငါမိုက်ခင်မှားခဲ့တာတွေရှိတယ်အဲ့ဒါတွေမပေးရသေးလို့ရှင်ဒါအကျိုးမဲ့နိုင်တယ်ဒီအတွေးနဲ့လည်းပဲအကုသိုလ်တွေပယ်ရှားနိုင်အောင်မလုပ်ရမလို့ကြိုးစားမယ်နော်မဖြစ်သေးတာကိုလည်းမဖြစ်အောင်တားရမယ်ဖြစ်ပြီးသားကိုလည်းဖြည့်ဆည်းနိုင်အောင်ကြိုးစားမယ်အကုသိုလ်နဲ့ပတ်သက်ပြီးတော့တာဝန်နှစ်ခုပေါ့ကြောက်ရမယ်နှစ်ချက်ပေါ့နော်မဖြစ်သေးတာကိုလည်းမဖြစ်အောင်နော်တားဆီးဖို့အတွက်အကြောက်အလန့်ရှိရမယ် ဟုတ်လားဖြစ်ပြီးသားကိုလည်းပဲပါတော့ဖြည့်ဆည်းနိုင်ဖို့အတွက်မဖြည့်ဆည်းရသေးတဲ့အခြေအနေကိုကြောက်တက်တဲ့သဘောရှိရမယ်အဲ့လိုပဲကုသိုလ်နဲ့ပတ်သက်ပြီးတော့လည်းဘယ်နှချက်တော့နှစ်ချက်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်လုပ်ရမယ်မဖြစ်သေးတာတွေမဖြစ်တော့ဘူးဆိုရင်ဟာဒါအများကြီးအကျိုးမဲ့နေတာပေါ့နော်ဖြစ်ပြီးသားကုသိုလ်တရားတွေချုပ်ပြောက်သွားမယ်ဟာတခါတလေဟုတ်တယ်နော်တိဘူးသားလေးတွေနော်မေ့မိန်ပြီးတော့မတိတော့သလိုမျိုးဖြစ်သွားတာတော်တော်နှမျိုးစရာကောင်းတဲ့အနေအထားမျိုးမှမရှိဘူးလားရှိတယ်အဲ့ဒါပါလေဒီဥစ္စာက အကြောက်ဆိုတာတကယ်မှန်မှန်ကန်ကန်ကြောက်တတ်ပြီဆိုလို့ရှိရင် तू ဟာဘယ်ထိတောင်ထိုက်တန်သွားတော့နိဗ္ဗာန်ရဖို့ထိထိုက်တန်သွားတယ်ဟုတ်လားအဲ့ဒါကို तू ဘယ်လိုလေးပြောတာတော့နော်ဘဘောတံဘောဓာယဘဘောနိဗ္ဗာနာယဘဘောအနုတ္တရတယောဂခေမတအဓိကမာယသစ္စာလေးပါးကိုသိခြင်းကထိုက်တန်တယ်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းကထိုက်တန်တယ်ဟုတ်လားအတုမဲ့ယောဂလေးပါးရဲ့ကုန်ခန်းရာနော်အရဟတမေအရဟတဖို့ကိုရဖို့အတွက် ထိုက်တန်တဲ့လူတစ်ယောက်ဖြစ်သွားတယ်ဆိုလိုတာကအဲ့ဒီအဆင့်ထိရောက်ချင်တယ်ဆိုရင်ကိုယ့်ရဲ့အထုံးမှုတွေကိုယ့်ရဲ့အကြောက်တရားတွေဟာဒီလေးချက်နဲ့ဘာလို့ရမလို့ညီရမယ်ပေါ့ဒါကိုပြောတာနော်အဲ့လို့ဆိုရင်ဥတ္တပတရားကဘလို့ချမ်းသာသေးတယ်လဲဆိုတာကိုဒါဘုံဘုံကအထွတ်အထိပ်ကိုပဲပြောလိုက်တာပေါ့နော်အခြေခံလေးကတော့ဘလို့နားလဲရမှာတော့အခြေခံလေးကတော့ဆင်းရဲဒုက္ခရဲ့အကြောင်းတရားဖြစ်တဲ့အကုသိုလ်ကိုလျှော့ချနိုင်တဲ့အတွက်ကြောင့်ဆင်းရဲဒုက္ခလည်းလျော့နေသွားတယ်။တပြိုင်တည်းထဲမှာပဲနော် ချမ်းသာဒုက္ခတွေလည်းတိုးပွားလာတယ်လို့ပြောလို့မရဘူးလားရတယ်ဒါပါပါလေဥတ္တပကဘလို့ချမ်းသာစေတယ်လဲဆိုတာလေးကိုပြောတာဟုတ်လားအဲ့တော့ဥတ္တပဆိုတာပါလေဥတ္တပကဘလို့ချမ်းသာစေတယ်လဲနောက်လာမှာပါလေအဲ့ဒီဥတ္တပတရားတွေဖြစ်အောင်ဘုန်းဘုန်းတို့ဘလို့လုပ်မလဲဒါလေးကိုတော့နည်းနည်းလေးနော်မှတ်သားစရာလေးတွေနဲ့တွဲပြီးတော့ပြောရင်ပါကိုခေါင်းထဲမှာနော်ကြောက်တဲ့ကြောက်ထိုက်တာကိုကြောက်တဲ့အကြောက်တရားကြီးမားအောင်ဘုန်းဘုန်းတို့ဘလို့လုပ်မလို့ အဲ့ဒီအကြောင်းမရှိလို့နောက်ကတွန်းအားနဲနေလို့ကောင်းတဲ့နေရာကိုသွားတဲ့နေရာမှာခကြီးကမရောက်နေတာဟုတ်တယ်မဟုတ်လားကောင်းတဲ့နေရာသွားတော့သွားနေတာပဲဒါပေမဲ့ဒီနေ့လာလဲဒီနာဒီနေ့လာလဲဒီနာခကြီးကရောက်တယ်လို့ကမရှိဘူးဘာလို့မရောက်တာတော့နောက်ကတွန်းမဲ့လူကမရှိဘူးလေအကြောက်ကတွန်းမှရောက်နိုင်တာတကယ်တမ်းကဟုတ်လားမဂဒေဝဇာကြားဦးရနော်လူတိုင်းကောင်းပါစပင်မြူပေါက်တော့ ။အော်တင်မင်းကတော့ငါကောင်းပေါ်တက်ပြီးတော့လန်ထူးနေပြီ။ကြောက်တာဘယ်လောက်ထိကြောက်တုံး။ဝတ်ထားတဲ့အဝတ်တွေအကုန်လုံးချွေးတွေရွှဲသွားတယ်။ရေညှစ်လို့တောင်ရတယ်။ဟာ။ဓာတ်ခံအသိဉာဏ်ရှိတဲ့တဲ့ခါကျတော့နော်ကြောက်တတ်တဲ့သဘောကကြောက်တဲ့ကြောက်ထိုက်တာကိုမဖြစ်တာတော့ကြောက်တဲ့သဘောဖြစ်တာ။ဆပင်မြူတကောင်းလုံးပေါက်နေလဲပဲပင်ကိုကနော်တံဝေကဓာတ်ခံညံ့တဲ့အခါကျတော့ကြောက်အောင်မှမသိဘူး။သေတောင်ကြောက်မှမဟုတ်ဘူးတချို့ကဟုတ်တယ်မို့လား။ အဲ့တော့စဉ်းစားစရာတွေကိုဘုံဘုံပြောပြတာနော်အခုဒီမှာကြောက်တင် ကြောက်ထက်တဲ့အရာတွေကိုနော်ကြောက်တတ်တဲ့ဥဒ္ဒပတရားအားကောင်းလာအောင်ဘုံဘုံတို့ဘယ်လိုလုပ်မလို့နော်ဒုစရိုက်တရားနဲ့ကိလေသာတရားတို့ရဲ့အကျိုးဆက်တွေကိုဆင်ခြင်ရမယ်အဓိကတော့ဒါပဲဒုစရိုက်တရားနဲ့အကုသိုလ်ကိလေသာတရားတို့ရဲ့နောင်ဖြစ်ပေါ်လာလက်တန်သောအကျိုးဆက်တွေကိုဘာလို့ရမလို့ဆင်ခြင်ရမယ်နောက်ဒုစရိုက်တရားရဲ့အကျိုးဆက်ကဘာလဲ အပေလေးပုံပေါ့အပေလေးပုံကလွတ်လာပြီဆိုလို့ရှိရင်လည်းပဲလူဖြစ်ရင်လည်းပဲဟာစုပ်ပြတ်တတ်နေတဲ့နော်ကြောက်စရာကောင်းတဲ့ဘဝမျိုးတွေရနေတဲ့လူတွေအများကြီးမရှိဘူးလားဒါဘဝဘဝဒုစရိုက်ရဲ့အကျိုးဆက်တွေပေါ့နော်ဒါကြောင့်ဒုစရိုက်ရဲ့အကျိုးဆက်တွေကိုခြေခြေပြန့်ပြန့်မြင်အောင်ကြည့်ရမယ်အခြေခံကတော့အပေလေးပါပေါ့နော်လူလောကကြီးမှာလည်းပဲအပေမကြတော့လည်းပဲလူလောကကြီးမှာလည်းပဲသုတဝါဝါနော်ဒုက္ခရောက်နေကြတဲ့လူသားတွေရောမရှိဘူးလားရှိတယ်ဒါသူလုပ်ခဲ့တဲ့ နော်အလုတ်ရဲ့အကြောင်းတရားရဲ့အကျိုးရလက်တွေပါပဲတကယ်တမ်းကဘယ်အမှနော်မတရားသဖြင့်သူ့ကိုနော်ဖန်တီးထားတာမဟုတ်ပါဘူးဟုတ်လားဒါကြောင့်မို့လို့ဒီလိုဆင်းရဲဒုက္ခတွေကိုဖန်တီးတတ်တဲ့အကုသိုလ်တရားတွေကိုဘုံဘုံတော့အကျိုးသင်အကြောင်းသင်စဉ်းစားဆင်ခြင်နဲ့အားကောင်းအောင်ကြိုးစားရမယ်ဟိုနေ့ကပမောက္ခချုပ်ဆရာဘုရားကြီးပြောတဲ့စကားလေးတစ်ခွန်းအော်စကားပြောတာတွေကိုသတိထားပြီးတော့ပြောကြဖို့ဆရာကြီးကအမိန့်ရှိတာပေါ့နော် ပြောလိုက်တာကတော့ဒီနှုတ်ကလေးနဲ့လွယ်လွယ်လေးပဲပြောလိုက်တာတဲ့မှားပြီဟေ့ဆိုရင်တော့ဒီအပြောကတစ်ချိန်မှာဒုက္ခပေးတော့ခံရပြီဆိုရင်တကိုယ်လုံးခံရမှာတဲ့ဟုတ်လားပြောတော့ကတော့ဗဇက်လေးနဲ့ပဲပြောလိုက်တာခံရပြီဆိုတာပါတဲ့တော့တကိုယ်လုံးခံရမှာတချို့တဘဝလုံးခံရမှာတဘဝလုံးခံရမှာလို့တွေးရင်တော့စဉ်းစားကြည့်ဟိုအဘပါလီဆိုတဲ့ထေရီမာကြီးအကြောင်းလူတိုင်းကြားဘူးတဲ့ညံလဲထက်မြက်တယ်ဟုတ်လားဒါပေမဲ့လူဘဝတုန်းက ဘာလုပ်ငန်းနဲ့အသက်မွေးရတာတော့ဆိုတော့ပြည်စာလုပ်ငန်းနဲ့အသက်မွေးရတယ်ဟောဒီဘဝရဟန္တာဖြစ်မဲ့ပုဂ္ဂိုလ်တူပဲရဟန္တာဖြစ်မှာပဲဒါပေမဲ့လို့တစ်ချိန်တုန်းကဆရာကြီးပြောသလိုနှုတ်ကလေးနဲ့ပြောခဲ့တာဘာမှများတာတော့မဟုတ်ဒါဒီအဲ့ဒီနှုတ်ရဲ့နောက်ွယ်ကနေတွန်းအားပေးနေတာတော့ဘာရှိတော့စိတ်နော်အဲ့ဒီစိတ်ကအဲ့ဒီစေရနာကအကျိုးပေးတာပါတကယ်တမ်းကဟုတ်လားဒါပေမဲ့အဲ့ဒီစေရနာကနှုတ်ကိုဖွင့်ဟသည်အထိပြင်းထန်တဲ့စေရနာပေါ့ နှုတ်ကအလကားနေရင်နဲ့ပွင့်သွားတာမဟုတ်စေတနာနောက်ကနေဆောင့်တွန်းလို့နော်ကောင်းတဲ့စကားလည်းပဲစေတနာကောင်းတဲ့စေတနာတွန်းတော့မပြောမနေနိုင်ပြောတော့တာပဲသူများအကျိုးရှိရာရှိကြောင်းဟုတ်လားမကောင်းတဲ့စီစကားတွေကိုလည်းပဲနောက်ကစေရင်နာယုတ်ကအတင်းတိုးနေတော့မထိနိုင်ဘူးမရှက်နိုင်မကြောက်နိုင်ပါတော့ပြောတော့တာပဲဟုတ်လားသူဘာပြောခဲ့တာတော့အကြာကြီးမဟုတ်ဘူးစက္ကန့်ပိုင်းလောက်လွန်ကျူးလိုက်တဲ့အပြစ်အနာစာပေါ့နော်ဒါပေမဲ့အခြေခံဓာတ်ခံမာနတွေဒေါသတွေတော့အများကြီးရှိမှာပေါ့ ဟုတ်လားဇီရီရင်ပြင်မှာလှဲ့လေပူဇော်ကြတော့ရှေ့ဟာယဟန္တာထီရီမာကြီးတပါးကနော်နှာချင်ရင်းနဲ့ချောင်းဆိုရင်းနဲ့ချွဲတလေးကရင်ပြင်ပေါ်ကျတော့တာအဲ့ဒါအမှတ်တမဲ့ဆိုတော့ तू ကလည်းမသိဘူးသိရင်တော့ယဟန္တာရှင်မြတ်ကြီးပဲ तू တုတ်တန်သွားမှာပေါ့ तू ညစ်ကြီးကို तू မသိတော့ဒါဒီတိုင်းထားခဲ့တာပေါ့နော်အဲ့ဒါကိုနောက်ကနေပြီးတော့လှဲ့လေတဲ့ဒီအမ်ဘပါရီရဲ့အမ်ဘပါရီရဲ့အလောင်းကတွေ့တဲ့အခါကျတော့နော်ကြည်စမ်းပေါ့နော်ဒီလောက်တန်ရှင်းတဲ့ဇီရီရင်ပြင်ပေါ်မှာဘယ်လိုပြည်စာမှဒီအညစ်အကြေးကိုစွန့်သွားတာတော့ ဒီစကားကိုကြည့်ရင်သူ့စိတ်ကိုလှမ်းပြီးတော့ဘုမောကတော့မြင်နိုင်တယ်လို့ထင်တယ်ပါတော့မာမာနတွေအယံကိုဘာဖြစ်နေတော့ပြောရင်ပြောထည့်လိုက်မယ်ဘယ်သူမှကယူမဆိုင်ဘူးဆိုတော့စိတ်တွေမြင်ရဘူးလားမြင်ရရနော်ရှေ့ကဘယ်သူထွေးသွားဆိုလဲ तू သိတာမို့တကယ်ဆိုရင်စီစစ်ဖို့ကောင်းတာပေါ့နော်အမှတ်တမဲ့လည်းဖြစ်မယ်အဲ့ဒီအမှတ်တမဲ့ဖြစ်တော့ရှိတာပဲထွက်လာတာပေါ့ရှိတာလည်းဘာရှိမှာတော့မာနတွေဒေါသတွေရှိမှာပေါ့နော်အဓိကကတော့မာနပေါ့နော်ကိုယ့်ကိုအထင်ရောက်နေတာသူများကိုရုတ်တရက် ပတ်ဝန်းကျင်ကိုအထင်သေးတဲ့သဘောကကြီးဆိုးနေတဲ့အခါကျတော့စကားတခွန်းထွက်လာတယ်။အဲ့ဒီစကားတခွန်းကခဏပဲပြီးပြီးပျောက်ပျောက်ဖြစ်သွားပြီမလို့နောက်ထပ်အကျိုးဆက်ကခဏလေးဟုတ်ရလားမဟုတ်ဒါကိုပြောတာနော်ကြောက်တက်တဲ့တရားဖြစ်ဖို့အတွက်နော်မကောင်းမှုအကုသိုလ်ဒုစရိုက်တရားတွေနဲ့အဲ့ဒီတရားတို့ရဲ့အကျိုးရလဒ်ကိုဘုံဘုံတို့မြင်တတ်ဖို့လိုတယ်ပေါ့နော်ဒါကြောင့်အထူးသဖြင့်ဒီဝစီကံတွေကိုထိမ့်သိမ့်ကြဖို့အလွန်အရေးကြီးတာပဲဒီခေတ်ကဘာလို့ဆိုတော့ လွယ်လွယ်လေးပြောရတယ်နော်စာရေးလိုက်တာလည်းလွယ်လွယ်လေးလူကြားထဲကိုရောက်သွားတယ်ပြောလိုက်တဲ့အတန်လည်းလွယ်လွယ်လေးရောက်သွားတယ်ခလုတ်တစ်ချက်နှိပ်လိုက်တာနဲ့အကုန်လုံးဒီကိုပြောပြောဆိုရောက်သွားတာပေါ့နော်အဲ့ကြပိုးပြီးတော့ထိန်းဖို့အရေးကြီးတာပေါ့ဟိုတုန်းကတော့ပြောတယ်ဆိုရင်ကိုနာရှိတဲ့လူလောက်ပဲကြားပြောတချို့ဟာနော်ပြီးတင်ပြောက်တဲ့နာမြန်မြန်ပြီးပြောက်သွားတော့လည်းပဲလောကကြီးကိုအများကြီးမလောင်ဘူးပေါ့နော်အခုဟာဘာတော့တော်တော်နဲ့မပြီးဘူး လောင်းနေရောဟုတ်လားကြားတဲ့လူတွေကိုဘာလုပ်နေတော့လောင်းနေတယ်ကိုပြောတဲ့စကားပို့ပြီးတော့တော့မှအကျိုးသက်ရောက်မှုရှိမယ်လို့ဘုံဘုံကထင်တယ်ကောင်းတဲ့ဘက်လည်းပဲအကျိုးကြီးလိမ့်မယ်မကောင်းတဲ့ဘက်လည်းပါတော့အကျိုးကြီးလိမ့်မယ်ဆိုရတော့ဒီ line မော်တင်လိုက်တယ်ဒီကောင်းတဲ့စကားကြီးကလည်းမပြောက်ဘူးတော်တော်နဲ့မကောင်းတဲ့စကားကလည်းမပြောက်ဘူးလူကြားတဲ့ဘာလုံးရောက်နေတယ်ဒါကြောင့်မို့ဆိုတော့ဘုရားကြီးနော်ပြောတဲ့စကားတခွန်းရှိတယ် အဲ့တုန်းကဒီတိတ်တခေါတာတွေပေါ်အတန်တွေကိုဖမ်းထားလို့ရတယ်ဆိုတော့အဲ့ဒီခစ်ပေါ့နော်ဓာပြခစ်ကနေတိတ်တခေါတာခစ်အဲနောက် TV တို့ဘာတို့မှီလိုက်သေးလားတော့မသိပါဘူးဆိုတော့ကြီးကဘာပြောလို့ဆိုတော့အသုံးချတဲ့ရင်တော့ဒီခစ်ပေါ်ပစ္စည်းတွေတိတ်ပံပစ္စည်းတွေဟုတ်လားအသုံးချတဲ့ရင်တော့နိဗ္ဗာန်ပဲကွာတယ်အသုံးမချတဲ့ရင်တော့ဒေအိုးပဲလို့ပြောတယ်တဲ့ဟောဘယ်ရောက်ကုန်ပြီတော့စကားဟင်ဝစီကံကိုထိမ့်သိမ့်ဖို့ပြောတာဟုတ်လားဒီခစ်ကဝစီကံကိုနှီးမျိုးစုံနဲ့ လှုပ်လို့ရရနော်စာရေးတယ်ဆိုတာလည်းပဲဘုံဘုံကတော့နော်ဒါဝစီကံနဲ့အများကြီးဆက်နွယ်နေမယ်လို့ထင်ပါတယ်သူပြောချင်တာကိုအတန်နဲ့ပြောလိုက်တာမဟုတ်ဘာနဲ့ပြောတာစာလုံးနဲ့ပြောလိုက်တာပေါ့ကာယကံမှာရောနေတာပေါ့အဓိကကြိုးကင်နေတာတော့ဘာဖြစ်မလို့မနောကံပေါ့ဟုတ်လားဒါကြောင့်အရှက်အကြောက်တရားတွေအာကြီးဖို့အတွက်ကိုလှုပ်လိုက်တဲ့အလုပ်ကိုပြောလိုက်တဲ့စကားနော်ကိုယ့်ရဲ့အတွေးတွေဟာဘယ်တွေကိုဥတည်နေတယ်လဲဆိုတာလေးကိုဘုံဘုံတို့သတိထားဖို့လိုတယ်ဟုတ်လားမှားယွင်းနေတယ်ယုံညံ့နေတယ် ဘုမသိဘာမသိရန်တန်ပြီးတော့ဟုတ်လားပြင်မမိသလိုတွေဖြစ်မယ်ဆိုတာမျိုးတွေဆိုရင်အများကြီးသတိထားဖို့မလိုဘူးလားမပြောရလို့ဘာမှဖြစ်ဘူးလေပြောလိုက်တာနဲ့ပြဿနာအကြီးကြီးကိုယ့်ဘဝမှာရုပ်ပြဆင်းပြဒုက္ခရောက်သွားတာတွေဖြစ်နိုင်မလားဖြစ်နိုင်တယ်ဟုတ်လားဒါကြောင့်မလို့နော်ဥတ္တပတရားတွေများကျင်တယ်ဆိုလို့ရှိရင်ဒုသရရဲ့အကျိုးဆက်ကိုဘုံဘုံတို့ဘာလို့ရမှာတော့စဉ်းစားရမယ်ရှင်ကျင်ရอืมဒုသရရဲ့အကျိုးဆက်ကိုစဉ်းစားပြီးရင်နောက်ထပ်ဘာကိုစဉ်းစားသင့်စဉ်းစားသင့်တော့ပို့ပြီးတော့အဆင့်မြင့်တဲ့ဥတ္တပတရားဖြစ်ဖို့ ကိလေသာတရားတို့ရဲ့နော်ရရှိမဲ့အကျိုးဆက်ကိုဘုံဘုံတို့ဘာလို့မလို့ဆင်ခြင်ရမယ်။နော်အတူချုပ်ပြောရရင်ကိလေသာတရားဆိုတာနော်ကိလေသာဝတ်ဆိုတာဘာကိုဆက်ပြီးတော့လက်ပတ်စေမဲ့အကြောင်းတရားလဲ။နော်ကမ္မဝတ်ကိုလက်ပတ်စေလိမ့်မယ်။ဟုတ်လား။ကမ္မဝတ်ကဘာကိုဆက်ပြီးတော့လက်ပတ်စေမလို့ဝိပါကဝတ်ကိုဆက်ပြီးတော့လက်ပတ်စေလိမ့်မယ်။ဘောတန်တယ်မှာအဲ့ဒီဝိကြီးသုံးပါးလဲနေတာနော်။ကိလေသာရဲ့ကံရဲ့ဝိဘက်သုံးပွင့်ဆိုင် ဝိဘတ်ဆိုတာအကျိုးရလက်တွေကိုပြောတာအခုဘုန်းတို့ဝိဘတ်ထဲမှာဖြစ်နေတာပေါ့နော်မြင်တယ်မြင်တတ်တဲ့မျက်လုံးကြားတတ်တဲ့နားဟာအကုန်အပြည့်စုံရုပ်တွေနန်းတွေအဲ့ဒါဝိဘတ်တွေပေါ့အကျဉ်းမြင်လေးပြောရရင်ဟုတ်လားအဲ့ဒါဘာကြောင့်ရတုံးဆိုရင်ကံကြောင့်ရတာပေါ့နော်အဲ့ဒီကံဘာကြောင့်ဖြစ်တုံးလို့မင်းရင်သူ့ရဲ့နောက်ွယ်ကဘာကနေလဲသွားအောင်လှည့်လိုက်တယ်လေတွန်းအားပေးလိုက်တယ်လေဆိုတော့ကိလေသာကတွန်းအားပေးလိုက်တယ်ဟုတ်လားကိလေသာကြောင့်ကံကံကြောင့်ဝိဘတ်ဝိဘတ်ဆိုတာယုံနာကိုပြောတာအကျဉ်းမြင်မှတ်နော်အဲ့လိုဆိုရင်ဘုန်းဘုန်းတို့တွေက ကိလေသာဖြစ်အောင်ကိလေသာမဖြစ်အောင်မတားနိုင်ဘူးဟေ့ဆိုရင်ကိလေသာဆက်ကြီးကဆက်ပြီးတော့လဲသွားမယ်ပေါ့ကိလေသာဆက်လဲလို့ရှိရင်ဟိုဘက်ကမ္မဆက်ကဘုံမလို့ရက်လို့မရဘူးကိလေသာဆက်နဲ့ကမ္မဆက်ကဟိုပင်နီယံဘိန်းလေးနှစ်ဘိန်းတစ်ခုနဲ့တစ်ခုထိထားတဲ့အခါမှာတဘိန်းကိုလှည့်လိုက်ပြီဆိုရင်နောက်တဘိန်းကလည်း automatic ညှိနေရဆိုဘာဖြစ်တော့လဲသွားဆက်ဆိုတာအဲ့လိုလဲတဲ့တရားကိုဆက်လို့ပြောတာဝစ်ဆိုတာလည်းလဲနေတဲ့သဘောလေးကိုဝစ်လို့ပြောတာကိလေသာလဲပတ်သွားတယ်စိတ်ထဲမှာ လဲပတ်သွားလို့ရှိရင်ဘာလဲပတ်သွားဆိုကံလဲပတ်သွားတယ်အ ਨੇ ဆုံးတော့တွေးတော့မယ်မထိနိုင်မှုဆိုရင်ပြောတော့မယ်လှုပ်တော့မယ်ဟောကိလေသာပြီးရင်ဘာလာတော့ကံလာတယ်ကံပြီးရင်ဘာလာမတော့အကျိုးရလက်တွေလာမယ်တားလို့မရဘူးတားလို့ရတာကဘယ်နဲ့ဘယ်ကြားမှာတားလို့ရလဲဆိုရင်ဝိဘတ်နဲ့ကိလေသာကြားမှာတားလို့ရတယ်နော်တရားအထုတ်တယ်ဆိုတာအဲ့ဒါဝိဘတ်နဲ့ကိလေသာကြားမှာတားတာပေါ့သူကကိလေသာမဖြစ်အောင်လှုပ်တာဒီဝိယုံနာကိုယုံနာလို့အမှန်ကန်သိအောင်သူကတတိထားပြီးတော့စူးစမ်းတဲ့အခါမှာ နော်လောဘဒေါသမောဟကိလေသာတရားတွေဟာအဲ့ဒီချိန်မှာဝင်လို့မရဘူးအဘုံဘုံတို့ကတရားအမထုတ်ဘူးသတိမထားဘူးသတိပဋ္ဌာန်တရားနဲ့ကင်းပြီးတော့နေမယ်ဆိုလို့ရှိရင်မြင်မယ်ကြားမယ်ဟာဝိဘက်တရားအများကြီးဖြစ်တယ်ပေါ့နော်ဟုတ်လားအဲ့ဒီချိန်မှာသတိမရှိတဲ့အခါကျတော့ဘာတွေလာမလို့ကိလေသာတွေလာမယ်ကိလေသာလာလို့ရှိရင်ဘာဆက်လာမလို့ကံလာမယ်ကံလာပြီးရင်တစ်ချိန်မဟုတ်တစ်ချိန်ဝိဘက်တရားဆက်ပြီးတော့လာလိမ့်မယ်ဒါပြောတာဟုတ်လားအဲ့တော့ကိလေသာတည်းဟူသောအကြောင်းတရားသည် လူရင်းကိုဖြက်လန်းနေပြောလိုက်လို့ရှိရင်ဘယ်ကိုသွားပြီးတော့သူကနော်အကျိုးတရားအနေနဲ့တက်ရောက်နေလဲဆိုတော့ရုပ်တွေနံတွေဘဝတရားတွေဝိပါကတရားတွေဖြစ်ပေါ်ဖို့အတွက်အကြောင်းတရားဖြစ်နေဟုတ်ပြီနော်အဲ့လိုဆိုလို့ရှိရင်ဒီကိလေသာတရားတွေဘဝရဲ့အကြောင်းတရားလို့အကြံဉာဏ်ဖုံဖုံလို့သုံးသပ်လို့မရဘူးလားရတယ်အဲ့လိုဆိုဘဝဖြစ်ပြီးဟေ့ဆိုရင်စောစောကပြောတဲ့အတိုင်းဘဝနဲ့ပတ်သက်နေတဲ့ဘဝနဲ့ဆက်ဆက်နေတဲ့ဒုက္ခမျိုးစုံကိုဘုန်းဘုန်းတို့ဟာရင်ဆိုင်ရလိမ့်မယ်အထူးသဖြင့် ဘဝရဲ့ပင်ကိုသဘောတဘာဝလို့ဆိုရမယ်။အိုတတ်တဲ့နာတတ်တဲ့သိတတ်တဲ့သဘာဝကိုရှောင်လို့ရမလား။မရဘူး။ဟုတ်လားစဉ်းစားနော်။အဲ့လိုဆိုလို့ရှိရင်ဒီဝိပါကဝတ်နော်ဝိပါကဝတ်ကိုစဉ်းစားတဲ့အခါမှာဒီနာခြင်းသိခြင်းထိမြင်အောင်ဘုံဘုံတို့ဘာလုပ်ရမလို့စဉ်းစားရမယ်။ဒါမှဝိပါကဝတ်ကိုကြောက်မှာပေါ့နော်။အဲ့တော့ဝိပါကဝတ်ကိုကြောက်တယ်ဆိုလို့ရှိရင်သူ့ရဲ့မူလအရင်အမြစ်ကဘာရှိတုံးကံနဲ့ကိလေသာရှိတယ်။အထူးသဖြင့်ကတော့ကိလေသာပဲ။ကိလေသာကိုမတားနိုင်ရင် ကံကဆက်ပြီးတော့သွားမှာပဲကံဆက်သွားလို့ရှိရင်ဝိပကဆက်ပြီးတော့လာမယ်တော့ယန္တာဖြစ်သွားကြတဲ့ပုံကိုယ်တွေကဘာတော့ကိလေသာကိုသူကအမြင့်ပြတ်ပယ်တဲ့အတွက်ကြောင့်နော်ကုသိုလ်ကံအကုသိုလ်ကံတွေသူတို့တန်တာမှာမဖြစ်တော့ဘူးတဲ့မဖြစ်တဲ့အတွက်ကြောင့်အိုတတ်တဲ့နာတတ်တဲ့သေတတ်တဲ့ယုံနာခန္ဓာတွေကမရတော့ဘူးဒီလိုသွားတာဟုတ်လားဒါကြောင့်စစ်မှန်တဲ့အကြောက်တရားကြောက်တဲ့ကြောက်ထိုက်တဲ့အကြောက်တရားအားကြီးခြင်းနဲ့ဆိုရင်တိအချက်အလွန်ဆိုးရတဲ့အပယ်လေးပုံနဲ့ဒုက္ခတွေကိုဖန်တီးတတ်တဲ့ဒုစရိုက်တရားကို ဘုံဘုံတို့ဆင်ခြင်ရမယ်ဒါဟာဒီလမ်းကိုသွားနေတာဒီလမ်းကကောင်းတဲ့လမ်းမဟုတ်ဘူးဆိုတော့မြင်ရမယ်ပေါ့နော်နောက်နှစ်အချက်ပါဘူးမြင်ရမှာတော့ကိလေသာတရားတွေရဲ့အပြစ်အနာစာကိုမြင်ရမယ်ကိလေသာဖြစ်တာကိုကြောက်တဲ့အဆင့်ထိရောက်ပြီဆိုရင်အဲ့ဒီဥဒ္ဒပကတော်တော်ကြီးကိုအဆင့်မြင့်နေပြီလို့မဆိုနိုင်ဘူးလားနောက်ဒုစရိုက်ကိုကြောက်တဲ့ဥဒ္ဒပတဲ့ကိလေသာကိုကြောက်တဲ့ဥဒ္ဒပကပိုးပြီးတော့နော်အဆင့်မြင့်သွားပြီလို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်မြတ်စွာဘုရားအဲ့ဒါကိုပဲကြောက်စေခြင်းတာဟိုဇက်တော်တဲ့ပုတ်ကြောက်ပါတယ် ဟင်အမတို့တရားခဏခဏနားနေတာကြားဘူးမှာလေကြောက်တဲ့ကြောက်ထိုက်တာကိုကြောက်ဖို့ဘုံဘုံတို့တောင်ထည့်ပြီးတော့ဟောဘူးတယ်อืมအဆိုးဆုံးရန်သူနဲ့အကောင်းဆုံးမိတ်ဆွေဆိုတဲ့တရားထဲမှာ ਨੇ တူပါရဲ့ဩဘုရားလောင်းကတခါမှသူကလက်ပံပင်ဆောင်နတ်မင်းကြီးဖြစ်တယ်ဇက်တော်ရဲ့နာမည်ကကောတသိမ်ပလဇက်ဒီဇက်ကိုဘာလို့မြတ်စွာဘုရားဟောရတာလဲဆိုတော့ဟောရခြင်းအကြောင်းလေးကလည်းပြောစရာကောင်းတယ်မြတ်စွာဘုရားဇေတုံအကြောင်းတိုင်းမှာသတင်းသုံးရင်းနဲ့နော်ခုသောညာခြင်းမှာ ဒီကြောင်းလိုက်ထဲမှာနေနေကြတဲ့သတင်းသုံးနေကြတဲ့တန်ဃာတော်ရှင်မြတ်တွေယဟန်တွေရဲ့စိတ်ကိုမြတ်စွာဘုရားသူ့ရဲ့စိတ်နဲ့လှမ်းကြည့်တဲ့အခါမှာနော်ကာမဝိတ္တအစရှိတဲ့ယုံညံ့တဲ့အတွေးတွေနဲ့အချိန်ကုန်နေတာကိုမြင်ရတယ်တဲ့တော့အလွန်ကရုဏာကြီးမားတဲ့အတွက်ကြောင့်မြတ်စွာဘုရားတနာလို့နော်ဒီတိုင်းဆက်သွားလို့ရှိရင်အကျိုးမဲ့မှာပဲဆိုတာမြင်လို့တွားပြီးတော့တားမယ်ဆိုပြီးတော့အဲ့ဒါဓမ္မယုံကြွလာယဟန်တွေအကုန်စုခိုင်းပြီးတော့အဲ့ဒီမှာတရားဟောတာ သင်တို့ရဲ့တန်တန်မှာကိလေသာတရားတွေဖြစ်နေတာကိုငါမြင်တယ်ပေါ့ဆိုလိုတာကတရားတွေကတောင်းတစ်ချိန်မှာဒုက္ခဖြစ်စေမဲ့ပူလောင်မှုဖြစ်စေမဲ့ရှုပ်ထွေးမှုဖြစ်စေတဲ့အကြောင်းတရားတွေဒါကြောင့်ဒါတွေကိုကိုယ်တန်တန်မှာမဖြစ်အောင်လုပ်ရမယ်ဒီတရားတွေဖြစ်မှာကိုကြောက်တဲ့နဲ့ကြောက်ရမယ်တော့ရှင်းတော့ပညာရှိတွေဟာဒုက္ခပေးမဲ့အရာတွေကိုနော်ကြိုးကြိုးတင်းတင်းမြင်ပြီးတော့ကြောက်ခဲ့ကြဘူးပြီတကယ်စင်စစ်ကိလေသာတရားတွေဆိုတာဘာနဲ့တူလဲဆိုလို့ရှိရင်တဲ့ နော်တစ်ပင်တစ်ပင်ကိုကပ်ပြီးတော့ပေါက်နေတယ်ပညာပင်များနဲ့တူတယ်တဲ့ဟုတ်လားအဲ့ဒီပညာပင်ကအစတော့သေးသေးပဲနောက်တစ်ပြေးပြေးနဲ့ကြီးလာပြီးတော့သူမိရာတစ်ပင်ကိုသူဘာလုပ်တော့ဝါမျိုးပြစ်လိုက်တယ်အမိခံရတဲ့တစ်ပင်ကဘာဖြစ်သွားတော့ပျက်စီးသွားတယ်အဲ့လိုပဲဘုံဘုံတို့ကကိလေသာဖြစ်ခွင့်ပေးမယ်ဆိုလို့ရှိရင်အဲ့ဒီကိလေသာကိုယ်ကိုကပ်ပြီးတော့ညောင်မင်းလို့ဘာလုပ်တာလဲသူကသူကြီးထွားအောင်သူတီဆောက်မယ်ပေါ့နော်အမားတွေနဲ့ကြီးထွားအောင်သူတီဆောက်မယ် ပြီးရင်ကိုယ့်ဘဝဟာဘာတော့ဆင်းရဲဒုက္ခနဲ့ပျက်စီးရမယ်ဒါပြောတာဟုတ်လားအဲ့ဒီမှာမြတ်စွာဘုရားအဲ့လိုစကားနေတန်လေးတတ်ပြီးတော့အဲ့ဒီဇတ်တော်ကိုဟောတယ်အဲ့ဒါတခုသောဘဝတုန်းကဘုံဘုံတို့ဘုရားလောင်းကြီးကလက်ပါမင်းဆောင်နဲ့ဖြစ်တယ်ရှင်သာရိပုတ္တရာရဲ့အလောင်းကတော့သူကအဲဂလုံမင်းကြီးဖြစ်တယ်တဲ့ဂလုံငှက်မင်းကြီးနတ်ဂလုံမျိုးပေါ့နော်လိုအပ်ရင်လိုအပ်တယ်လို့ကြီးကြီးမားမားကြီးဖြစ်အောင်လဲဖန်ဆင်းနိုင်တဲ့ဂလုံမျိုးပေါ့ဂလုံဆိုတာငကားကိုစားတယ်ပေါ့ အဲ့ဒါဒီနေ့တော့အဲ့ဒီသမုဒ္ဒရာတွေကနေပြီးတော့အလွန်ကြီးမားတဲ့နဂါးကြီးတကောင်ကိုအမိကနေဆွဲလာတယ်သမုဒ္ဒရာကြီးကိုနှစ်ဖြာခွဲပြီးတော့ဟုတ်လားအတောင်မှန်နဲ့ခွဲပြီးတော့သူ့ကိုသူလည်းအကြီးကြီးပြောင်ဖန်ဆင်းပြီးတော့နဂါးကိုဖမ်းတာဖမ်းပြီးတော့အဲ့ဒါသူအမိကနေချီးလာတဲ့အခါကျတော့စောက်ထိုးပါလာတော့ငကားကစားထားတဲ့အစာတွေအကုန်လုံးပါဇက်ကနေပြန်ထွက်တယ်ဟုတ်လားအဲ့လိုနဲ့သူကဘယ်ကိုချီသွားတော့ဆိုတော့အလွန်ကြီးမားတဲ့အဲ့ဒီလက်ပံမင်းကြီးတွေကိုချီသွားတယ်အဲ့ဒီလက်ပံမင်းကဘုရားလောင်းရဲ့လက်ပံမင်း အဲ့လိုချီတဲ့အခါမှာသူကဟိမွန်တာကိုဖြတ်ရတယ်လို့ဆိုတယ်ဖြတ်တော့အဲ့ဒါကလုံးမင်းကနဂါးကိုအမိကနေချီပြီးတော့ပြန်တန်းသွားတဲ့အခါမှာနဂါးအောက်ကတွဲလောင်းကြီးပါသွားတယ်အဲ့တော့သူကလည်းသေဘေးနဲ့ချင်းချောက်ခံလဲကြောက်တဲ့အခါကျတော့ဒီသစ်ပင်တွေနဲ့တိုက်မိခိုက်မိရင်လည်းပါသွားတော့ညောင်ပင်ကြီးကြီးတပင်ကိုလည်းတွေ့ရောသူတခါတည်းဒီကလုံးရဲ့လက်သေးချာကနေနေရင်းနဲ့တွဲလောင်းဆိုတော့သူလှမ်းပတ်လိုက်တာပေါ့အပင်ကိုပတ်လိုက်တဲ့အခါကျတော့ကလုံးကအလွန်အားကောင်းတယ် အဲ့ဒီနဂါကလည်းမြဲအောင်ပတ်နိုင်တယ်အဲ့တော့ဘာဖြစ်တုံးဆိုတော့ဂလွန်ကလည်းမလွတ်ဘူးနဂါကလည်းဒီပတ်တတာကိုအားနဲ့ပတ်နိုင်တဲ့အခါကျတော့ဒီညောင်မင်ကအမြစ်ကနေကျွတ်ပြီးတော့ပါသွားတယ်ဂလွန်ကလည်းဘလောက်အားကောင်းတုံးဆိုတော့ညောင်မင်ပါလာတယ်ဆိုတာတော့မသိဘူးဘာသူပုံမှန်ပြန်နေကြီးပြန်ပြန်နေကြီးအတိုင်းပြန်သွားတာပေါ့နော်ဒီတိုင်းပဲပြန်သွားတာအဲ့ဒါဟိုရောက်တော့မှဒီလက်ပတ်မင်မော်ရောက်ပြီဆိုတော့မှသူခါချလိုက်တဲ့အခါကျတော့အဲ့ဒီညောင်ပင်ကအဲ့ဒီလက်ပတ်မင်ခြေရင်းမှာကျသွားတာ ဟုတ်လားအဲ့ဒီကျတော့မှအဲ့ဒီငကားကိုလက်ပံမဲပေါ်မှာတင်ပြီးတော့သူငကားစီကိုစပြီးတော့ဒီအကောင်ကိုကျတော့သေးနေတဲ့အကောင်ကျတော့သမုတ်တွေကလည်းပြစ်လိုက်တယ်အဲ့မှာထူးခြားချက်ကဘာဖြစ်လာတော့ဆိုတော့အဲ့ဒီလက်ပံပင်မှာငှက်တိုက်ကလေးတစ်ခုပါလာတယ်ဟမ်ညောင်ပင်မှာငှက်တိုက်လေးတစ်ခုပါလာတယ်ခုနငကားကြီးပတ်ခဲ့တဲ့ညောင်ပင်အဲ့ဒီငှက်တိုက်ထဲမှာလည်းငှက်မလေးတစ်ကောင်ပါတယ်အဲ့ဒီငှက်မလေးက သူအမိပြုတ်ကညောင်ပင်ကပျက်စီးသွားပြီဆိုတဲ့အခါကျတော့သူကနေရာသစ်ရှာတာပေါ့နော်ဘယ်ဟာရှာအောင်ဆိုတော့နာနာလက်ပံပင်တွေ့တဲ့အခါကျတော့အဲ့လက်ပံပင်ပေါ်တက်နာဟုတ်လားအဲ့လိုလက်ပံပင်ပေါ်လဲနားလိုက်ရောအဲ့ဒီလက်ပံပင်ကိုစောင့်နေဖျားလောင်းကကြောက်လို့တဲ့တုံသွားတာအဲ့ဒါလက်ပံပင်ရဲ့အမြစ်တွေပါတုံသွားတယ်အဲ့လိုတုံသွားတာအပင်ကြီးလှုပ်သွားတာကိုဂလုံးမင်းကလည်းသိတယ်သိတဲ့အခါကျတော့အံ့ဩတယ်ပေါ့နော်အလွန်ကြီးကျယ်တဲ့သူ့လိုငှက်မင်းကြီးလာနာတော့ဘာမှမတုံမဲနဲ့ဒီလက်သီးစုပ်လောက်တော့မရှိတဲ့ နော်ငှက်မာကလေးနားတာကိုဘာလို့မြန်ဒီလောက်ကြီးကြောက်သွားသလဲအဲ့ဒါနဲ့ရှင်သာရိပုတ္တရာလောင်းကဘုရားလောင်းကိုမေးတာပေါ့သူ့လောက်ကြီးကျယ်တဲ့ငှက်ကြီးလာနားတာမကြောက်ဖ ೇನೆ ဒီငှက်လေးကိုဘာလို့ကြောက်ရတာတော့ပေါ့အဲ့ကြတော့မှဘုရားလောင်းကပြောတာနော်ဒီငှက်ကလေးကတေချာပေါက်ညောင်ပင်ပေါ်မှာနေခဲ့တာဆိုတော့ညောင်စည်းကိုစားခဲ့မှာတဲ့ညောင်သီးစားပြီဆိုလို့ရှိရင်သူမစင်စွန့်လို့ရှိရင်ညောင်စည်းကမစင်ထဲမှာတေချာပေါက်ပါတော့မှာ အဲ့ဒါငါရဲ့လက်ပတ်မင်းအကျိုးကြားတွေတဲ့အဲ့ဒီညောင်စီမစင်တဲ့ညောင်စီလေးတွေဟိုရောက်ဒီရောက်နေနောက်အဆိုးတဲ့အစေးတဲ့နဲ့တွေ့တော့ပေါက်လာမှာတဲ့ညောင်မင်းတွေကပေါက်လာလို့ရှိရင်အဲ့ဒီညောင်မင်းကငါရဲ့လက်ပတ်မင်းကိုတဖြည်းဖြည်းနဲ့မလုပ်တော့ဘူးဝါမျိုးသွားရင်ငါရဲ့ဗိမာန်နာပျက်စီးသွားလိမ့်မယ်သင်နာလို့ငါရဲ့ဗိမာန်နာမပျက်စီးဘူးဒါပေမဲ့ဒီငှက်မလေးနားတာကပျက်စီးသွားတဲ့အကြောင်းရှိတယ်။ကဲဘလောက်ထိမြင်လဲဆိုတာကိုပြောတာ။ဟုတ်လား။အဲ့လိုပြောပြတဲ့အခါကျမှရှင်သာရိပုတ္တရာရှင်သာရိပုတ္တရာရဲ့အလောင်းက နော်ဂလုံးငှက်မင်းကဂါထာတစ်ပုဒ်ရွတ်တယ်တဲ့အဲ့ဒီဂါထာလေးကတော့တော်ကောင်းပါတယ်သင်္ကေယသင်္ကိတပ်ပါနေရခေယနာဂတဗယံနာဂတဗယတီတော့ဥဘောလောကိအဝခတိတဲ့အဲ့ဒီဥစ္စာဘုံဘုံတို့ဘဝမှာနော်လမ်းညွန်ချက်အနေနဲ့တော့မှနော်အမြဲတမ်းဆင်ញင်တဲ့နေပေါ့နော်ဘာတုံအိဗေကသင်္ကေယသင်္ကိတပ်ပါနေနော်ကြောက်တဲ့အရာကိုစိတ်ထဲကစိုးရွံ့တဲ့အရာကိုစိုးရွံ့ရမယ်ကြောက်တဲ့ကြောက်တဲ့အရာကိုကြောက်ရမယ်ဟုတ်လား သင်္ကေယသင်္ကိတဗာနိရက်ခေယနာဂတဗယံလာလတန်သောဘေးကိုမတွေ့အောင်မကြည့်အောင်ကာကွယ်ဆောင်ရှောက်ရမယ်ကိုအနာဂတ်ကိုမျှော်မှန်းကြည့်ရမယ်ငါဘာဖြစ်နိုင်လဲဘာကြောင့်ဖြစ်မှာလဲအဲ့ဒါမဖြစ်အောင်ဘယ်လိုလုပ်မလဲနီလန်းကိုရှာပြီးတော့သိအောင်လုပ်ပြီးတော့အနာဂတ်မှာဘေးမဖြစ်အောင်ကိုယ့်ရဲ့အနာဂတ်ကို နော်လှပအောင်မလုပ်ရမလို့စောင့်ရှောက်ရမယ်တဲ့နာဂတဗေယတီတော့ဥဘောလောကေအဝကတိနာဂတဗေယတီတော့တဲ့ ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတာအနာဂတဘေယအနာဂတ်မှာ လာလက်တန်သောဘေးဖြင့်ဥဘောလောကေအဝကတိတဲ့နှစ်ပါးစုံသောလောကကိုကြည်တယ်တဲ့အဲ့ဒီစကားကိုဘုံဘုံအလွန်ကြိုက်တယ်။နောက်ကြောက်တင်ကြောက်ထိုက်တာကိုကြောက်အောင်မယ်ဆိုတာလည်းကြိုက်ပါတယ်။အနာဂတ်ဘေးကိုကာကွယ်ရမယ်ဆိုတာလည်းကြိုက်တယ်။ဟုတ်လား။နောက်ပြောတာလေးကိုပိုးပြီးတော့ကြိုက်တယ်။အဲ့ဒါပါတော့အနာဂတ်မှာလာလက်တန်သောဘေးဖြင့်နှစ်လောကကိုကြည်ရမယ်။လောကကိုနှစ်လောကလို့ပြောတယ်။ဥဘောလောကေလောကနှစ်ခု။ နော်လောကနှစ်ခုဆိုတာဘာတော့ပြစ္ဆုတ်ပံလောကနဲ့တမလွန်လောကပေါ့နော်အခုနဲ့နောင်ပေါ့ဟုတ်လားလောကနှစ်ခုကိုကြည့်ရမယ်တဲ့တချို့အလုပ်တွေကအခုသာချမ်းသာစေတယ်နောက်မှတေချာပေါက်ဆင်းရဲစေမယ်ဆိုဒီလိုမျိုးရှောင်တဲ့တယ်ဟုတ်တယ်မဟုတ်လားအလုပ်တွေအမျိုးမျိုးရှိတာ哦နော်အဲ့လိုဆိုလို့ရှိရင်ဘုံဘုံတို့အလုပ်တစ်ခုလုပ်မယ်ဆိုလို့ရှိရင်အခုရောနောင်ရောချမ်းသာစေမယ့်အပြစ်ကင်းတဲ့စိတ်ချရတဲ့အလုပ်ကိုလုပ်နိုင်ဖို့မလိုဘူးလားလိုတယ်နော်လောကကိုနှစ်ပါးစုံကြည့်ရမယ်ဆိုတော့အဲ့ဒါကိုပြောတာ နော်တချို့လူတွေရဲ့နော်ကြည်ပုံကြည်နည်းတွေကမစုံဘူးပေါ့နော်ဒါကြောင့်ဘုံဘုံတို့အင်္ဂုတ္တပါဠိတော်ထဲမှာနော်အန္တတုတ်တန်ဆိုတာကြားဘူးမယ်ထင်ပါတယ်မျက်စိနှစ်ဖက်အစုံပြက်နေတဲ့လူတဲ့လောကီလူလဲကြီးပွားရေးချမ်းသာရေးမမြင်ဘူးနော်တန်တရားရေးလောကရေးဓမ္မလောကရဲ့နော်ဓမ္မရေးတရားရေးကိုလည်းမမြင်ဘူးအဲမျက်စိနှစ်ဖက်အစုံပြက်နေဟောတချို့ကြတော့လည်းပဲမျက်စိကတစ်ဖက်ပဲပါတယ် လောကကြီးကိုပဲမြင်တယ်ဓမ္မကြီးကိုမမြင်ဘူးတန်တရားကြီးမမြင်ဘူးလောကီကြီးပွားချမ်းသာရေးလောက်ပဲနားလဲတယ်ပေါ့နော်နှမျိုးလုံးမြင်မှမျက်စိနှစ်ဖက်ပြည့်စုံတဲ့ပုဂ္ဂိုလ်လို့ဒွိစက္ခုလို့အဲ့လိုဟောနော်အန္တဧကစက္ခုဒွိစက္ခုနော်ဇုံလုံးကန်းနေတဲ့လူရဲ့တစ်ဖက်လက်ပုဂ္ဂိုလ်ရဲ့နှစ်ဖက်မြင်ပုဂ္ဂိုလ်ရဲ့ဒီလိုဟောတယ်ဟုတ်လားအခုဒီမှာရှင်သာရိပုတ္တရာလောကကိုဘယ်နှလောကကြည့်ခိုင်းတာတော့နှစ်လောကကြည့်ခိုင်းတာဘလို့ကြည့်မလို့လာလတန်သောဘေးနဲ့ဆင်ခြင်ပြီးတော့ကြည့်ရမယ် ဘာဖြစ်မှလဲဆိုတာကိုဆင်ခြင်ပြီးတော့ကြည့်ရမယ်အဲ့လိုမဆင်ခြင်မဲနဲ့ဘုံဘုံတို့လှုပ်ခဲ့ကြလို့နော်ဒုက္ခတွေကတွေ့ကြရတာ။အိုးဒုက္ခတွေ့နေတဲ့တတ္တဝါတွေအဲ့ဒါမဆင်ခြင်မဲနဲ့လာလက်တန်သောဘေးကိုမမြင်မဲနဲ့လှုပ်လို့အဲ့ဒါဒုက္ခတွေဖြစ်တယ်။ဟုတ်လား။အဲ့ဒါမြတ်စွာဘုရားအဲ့ဒီဇတ်တော်လေးကိုဘယ်လိုရွေချက်နဲ့ဟောတာတော့နော်စိတ်ထဲမှာလောဘဒေါသမောဟအဖြစ်ခံမိဟေ့ဆိုလို့ရှိရင်ညောင်မင်းအပေါက်ခံလိုက်တဲ့သစ်ပင်လိုဖြစ်သွားမယ်။သူကဘာလုပ်တော့မလို့ဖြက်စီးတော့မယ်။ဒါကိုပြောတာဟုတ်လား။ ဒါကြောင့်မလို့ကြောက်တဲ့ကြောက်ထိုက်တာကိုကြောက်တဲ့ဖို့ဆိုတာလည်းပဲဘာရှိဖို့လိုတော့မှန်မှန်ကန်ကန်မြင်တတ်တဲ့အမြင်ရှိဖို့လိုတယ်နော်အဲ့တော့ဒီနေရာမှာဆက်ပြီးတော့ဘုံဘုံပြောဖို့စဉ်းစားထားတာလေးတစ်ခုကမေမေရော့ရော့နေနေတယ်ဆိုလို့ရှိရင်ကိလေသာတရားဖြစ်မယ်ဆိုတာလူတိုင်းနော်တရားဓမ္မနာယူမှုများတဲ့ဗုဒ္ဓဘာသာဝင်တွေတိုင်းလက်ခံကြပြီးသားပေါ့နော်တတိမရှိဘဲနဲ့ဖြစ်တယ်လို့အမှတ်တမဲ့နေနေတဲ့အခြေတိုင်းမှာနော်ကိလေသာတရားတွေက နော်ကြည်တာနဲ့သေးတာပဲကွာမယ်အမြဲတမ်းလိုလိုဘာဖြစ်နေတော့ဝင်ရောက်နှိပ်စက်နေလိမ့်မယ်ပေါ့နော်ဒါကြောင့်မေ့မေ့လျော့လျော့နေတာကိလေသာဖြစ်ခြင်းရဲ့အကြောင်းတရားပေါ့ကိလေသာဖြစ်ပြီဆိုရင်လည်းပဲကိလေသာကဘဝအစရှိတဲ့ဒုက္ခတွေကိုဖန်တီးမဲ့အကြောင်းတရားပေါ့ဒါကြောင့်မေ့မေ့လျော့လျော့နေခြင်းကိုဘုံဘုံတို့ဟာနော်အဓိကကြောက်စရာအကောင်းဆုံးအရာလို့တကယ်တမ်းလေးလေးနက်နက်တွေးကြည့်မယ်ဆိုရင်မြင်ဖို့မလိုဘူးလားနော်နာတာသေးတာကိုကြောက်ရမယ် တဆင့်တက်မယ်နာတာသေးတာဘာလို့နာတော့ဘဝရလို့နာတယ်အဲ့လိုဆိုရင်ဘဝကိုကြောက်ရမယ်နောက်ထပ်တဆင့်တက်မယ်ဘဝဘာလို့ရတော့လောဘကြောင့်ရတယ်အဓိကတရားခံကလောဘကိုကြောက်ရမယ်ပေါ့နော်အဲ့လိုဆိုရင်လောဘဘာကြောင့်ဖြစ်တုံးလို့မင်းအဲ့ဒီမိမိရော့ရော့နေလို့တတိမရှိလို့လောဘဖြစ်တာဒါကြောင့်မဟာဗောဓိမြိုင်ဆိုလိုကြီးပြောတာရှိတယ်နော်ကိလေသာတွေဖြစ်မှာဟုတ်တယ်တတိမရှိမှာဟုတ်ပဲပို့ပြီးတော့ကြောက်တဲ့အကြောင်းဆိုလိုကြီးမကြမကြအမိန့်ရှိတာကိုတွေ့ရတယ်ဟုတ်လားတတိမရှိမှာဟုတ်ပဲကြောက်တဲ့ နော်မှားမှာကိုမကြောက်နဲ့မှားမှမသိမှာကိုကြောက်သူစကားလေးတွေကလှတယ်သိလားမှားမှမသိမှာကိုတဲ့တခါသတိမရှိမှာကိုကြောက်သတိမရှိရင်မှားမှလည်းမသိဘူးမှားမှမသိရင်မှားတော့မှာပဲလေဟုတ်လားဒါကြောင့်သတိရှိဖို့ဘုံဘုံတို့ဘာလုပ်ရမလို့စူးစမ်းမယ်သတိမရှိပဲနေမဲ့အနေအထားလေးကိုဒါထိတ်လန့်စရာဆိုတဲ့အမြင်ရှိရနော်ဒါကိုဘုံဘုံကဘာလို့ပြောချင်လို့ဒီစကားလေးကိုချီနေတယ်လို့ထင်လဲနော်ဥဒ္ဒပနဲ့ပတ်သက်ပြီးတော့ပို့ပြီးတော့လေးလေးနက်နက်တွေးဖို့ ဟောတန်ယုတ်ပါဠိတော်ထဲမှာသတိပဋ္ဌာနဝတ်ထဲမှာဇနဗရကလျာဏီတုတ်တန်ဆိုတာရှိတယ်အဲကျင်တဲ့ချိန်လေးမှာအဲ့ဒါကိုပြောမယ်ဟုတ်လားဇနဗရကလျာဏီတဲ့မြတ်စွာဘုရားဥမာလေးပေးပြီးတော့ခေါ်တာယဟန်တို့တဲ့အလွန်လှပချောမောတဲ့နော်တတိုင်းလုံးနာမည်ကြီးတဲ့နော်ကာရာဆိုတာလည်းပဲအလွန်မှကောင်းတဲ့အဖက်ဖက်ကပြည့်စုံတဲ့နော်ဇနဗရကလျာဏီရှိအဲ့ဒီအဲ့ဒီဇနဗရကလျာဏီကသူပွဲကတယ်ပေါ့နော်ဖြော်ပြပွဲတစ်ခုလုပ်တယ် အဲ့တော့တစ်ဖက်ကဒီဘက်ကပေးသက်ကြီးရလည်းပဲနာမည်ကလည်းအလွန်ကြီးတဲ့ခါကျတော့ကြိတ်ကြိတ်တို့အားပေးကြတယ်ကြည်ကြတယ်ပေါ့ဒါဒီဘက်ကဇနဗရကလျာဏီကနေတယ်ဒီဘက်ကပေးသက်ကြီးကကြည်နေတယ်ကြားထဲမှာလမ်းလေးရှိမှာနော်အဲ့ဒါကိုဘယင်မင်းမြတ်ကသေတံကြခံနေတဲ့ရာဇဝသားတယောက်ကိုမင်းမသေးခြင်းဘူးအသက်ရှင်ခြင်းနဲ့ချမ်းသာခြင်းနဲ့ဆိုလို့ရှိရင်ဟောဒီစီအိုးကိုမင်းခေါင်းပေါ်ရွက်ပြီးတော့စီအိုးကိုပွေ့ပြီးတော့မင်းဟိုဘက်ကိုယူသွား အဲ့ဒါလမ်းမှာစီတစ်ဆက်ဖိတ်ပြီးဆိုတာနဲ့နော်မင်းရဲ့ခေါင်းကိုဖြတ်ဖို့အတွက်တန်လျက်ကိုစီဆွဲပြီးတော့နော်နေတဲ့အာနာပကတာနောက်ကနေငါထက်ချက်မကွာထဲလိုက်ဟုတ်လားတကယ်လို့လွတ်အောင်သွားနိုင်ရင်လည်းလွတ်ပေါ့သူအသက်ဘေးကလွတ်သွားမယ်ပေါ့ရာဇိုဘေးကလွတ်သွားမယ်ပေါ့တကယ်လို့သွားရင်းနဲ့စီတစ်ဆက်ဖိတ်တယ်ဆိုရင်တော့ဘာလို့ခံမလို့ကောင်းဖြတ်တတ်ခံရမှာပေါ့နော်အဲ့ဒါလို့ဆိုရင်ယဟန်တို့တဲ့အဲ့ဒီရာဇိုသားဟာနော်သူ့စီကိုသူမဖိတ်အောင် ဂယူးဆိုင်ဖို့မလိုဘူးလားလိုလာပြီ तू အမှတ်တမဲ့ဘလို့မှသွားလို့မရဘူးဟုတ်လား तू တိတိချာချာကိုအာယုံဆိုင်ပြီးတော့သွားမယ်ပေါ့စီတစ်စက်ဖိတ်ချင်းဒီသူကောင်းပြက်ချင်းနဲ့အတူတူပဲစီဖိတ်တာနဲ့နောက်ကခုတ်ဖြတ်ချလိုက်ဟုတ်လားအဲ့တော့ဒီစီကလည်းအနာရင်းနဲ့အညီအပြည့်ထည့်ထားတယ်နည်းနည်းလောက်လှုပ်တာနဲ့ तू ကဖိတ်မှာဟုတ်လားအဲ့တော့ဒီဟာကို तू ကမလှုပ်ဖို့အတွက် तू ကငြိမ်ငြိမ်လေးသွားရမယ်ဒါပေမဲ့ तू ကငြိမ်ဖို့ကလည်းအရန်ခက်တယ်ဘာလို့ဆိုတော့ဘေးကလှုပ်အောင်နှိုးဆွနေတဲ့အရာဒီဘက်မှာလည်းရှိတယ်ဒီဘက်မှာလည်းရှိတယ်အဲ့ဒီမြင်ကွင်းကိုမြင်အောင်ကြည့် ဒီဒေသနာကနော်စဉ်းစားတဲ့ရင်အလွန်ရတာရှိတဲ့ဒေသနာလို့ဘုံဘုံကထင်တယ်ဟုတ်လားဘုံဘုံတို့ရဲ့နော်လက်ကိုခြေကိုစိတ်ကိုလှုပ်အောင်လုပ်မဲ့ရာကဒီဘက်မှာလည်းရှိတယ်ဒီဘက်မှာလည်းရှိတယ်ဒီဘက်ကလည်းဇနပရကလျာဏီကအသေးအတန်ဆွဲဆောင်မှုနဲ့သူ့ကိုအားပေးတဲ့အားပေးအောင်သူကလည်းတတ်သမယပညာအကုန်သုံးပြီးတော့သူကလည်းမလုပ်နိုင်တော့ဖျော်ပြေးနေတယ်လောကအဲ့ဒါပဲအမြဲတမ်းဘုံဘုံတို့သူတို့တတ်တဲ့လောက်မလုပ်နေတော့ဖျော်ပြေးနေတယ်ဟုတ်လားမမောစရာတွေနဲ့ပြပြီးတော့မလုပ်နေတော့ လှည့်စားနေတယ်ဖြားယောင်းနေတယ်ဆိုကြပါစို့ဟုတ်လားဟာဒီဘက်ကလည်းပဲအဲ့ဒါကိုဟာကောင်းတယ်မကောင်းဘူးအမျိုးမျိုးဝေဖန်ပိုင်းခြားပြီးတော့ကြည့်ရှုခံစားသုံးသပ်ဝေဖန်နေကြတဲ့ပိသက်ကြီးရောကြိတ်ကြိတ်တို့မရှိဘူးလားရှိတယ်နော်နှစ်ဖက်နော်ဝေဖန်ခံမဲ့လူနဲ့ဝေဖန်မဲ့လူတွေဒီလိုလည်းပဲကွဲပြားပြီးတော့မြင်ဖို့လိုတယ်နော်အကြည့်ရှုခံနဲ့ကြည့်ရှုမဲ့လူတွေအဲတကယ်တကယ်တရားသဘောရပြောမယ်ဆိုရင်တော့လူတိုင်းကအကြည့်ရှုခံလည်းဖြစ်တယ်ကြည့်ရှုသူလည်းဖြစ်တယ် ပြောရရင်လူတိုင်းကဇနပရကလျာဏီလေးတွေလို့လည်းပြောလို့ရတယ်လို့လူတိုင်းကပွဲကြီးပေးသက်တွေလို့လည်းပြောလို့ရတယ်လူတိုင်းကရာဇဝသားတွေလို့လည်းပြောလို့လည်းရတယ်ဟုတ်တယ်မဟုတ်လားတခါလေဘုန်းဘုန်းတို့ကန်ဆွေးကြပါစို့ဟာဘဇုကိုဘဇုကဘလို့ပြောနေတာဟောကိုကဂျားတွေကဂျားတွေကအဲ့မှာကိုဘဇုဘယ်ဘက်ကိုပါမလို့ဟာပြောတဲ့လူကမှားတာပေါ့ဟောဟိုလူကမှန်တယ်ဟာအဲ့မှာကိုစိတ်တွေတိုးပြီးဒေါသတွေဖြစ်ပြီးဆိုရင်ကိုစီဝက်ကတော့ဖြစ်သွားရတော့ဖိတ်သွားပြီနော်ကိုကဂျားတွေကရှောက်နေတာအဲ့ဒီချိန်မှာကိုကရာဇဝသားပေါ့နော် တခါတလေကြတော့လည်းပဲကိုယ့်ကိုပဲဝေဖန်နေကြလို့ဒီပြင်လူကတယောက်ကမကြည်မနှက်ဖြစ်ပြီးတော့အဲသူ့စီဝက်မှားရတဲ့အနေအထားကမရှိဘူးလားတခါတလေကြတော့လည်းကိုကဝေဖန်လို့ဟာကိုယ့်ကိုပဲမကြည်မနှက်ဖြစ်ပြီးတော့ဒီပြင်လူတယောက်ရဲ့စီဝက်မှားရတာမရှိဘူးလားအမျိုးမျိုးဖြစ်နေတယ်နော်ဒါဘမို့တော့ဟိုကိုယ့်ကိုမိတဲ့ညံနဲ့စဉ်းစားကြည့်တာကိုပြောတာပါဟုတ်လားအဲ့တော့ဘဝမှာဘုံဘုံတို့တွေဟာတကယ်တမ်းကစိတ်လှုပ်ရှားစရာကောင်းတဲ့နော်စိတ်လှုပ်ရှားစရာမှာနည်းနည်းတော့မဟုတ်ဘူးနော်အဲ့ဒီလိုအခြေအနေမျိုးတဲမှာ မလုပ်နေတော့လမ်းလျှောက်နေရတယ်ပေါ့တာဝန်ကြီးကဘာပါလာတော့စီတစ်စက်ဖိတ်တာနဲ့ကောင်းပြတ်ခံရမယ်ပေါ့နော်အဲ့ဒီလိုသာတကယ်ဖြစ်ခဲ့မယ်ဆိုရင်ဘုံဘုံတို့ဟာဘလောက်လှုပ်ရှားစရာကောင်းတဲ့အခြေအနေကိုမှစိတ်ဝင်စားအားမှာမဟုတ်ဘာဖြစ်လို့တော့ကြောက်လို့ပေါ့ကောင်းပြတ်မှာကြောက်လို့တန်လျက်ကိုမြင်နေရတယ်တန်လျက်ကိုမြင်နေလို့ရှိရင်ဘုံဘုံတို့ကအဓိကဘာကိုပဲအာယုံရှာစီကွက်ကိုပဲအာယုံရှာရမယ်ဟိုဘက်ကအာယုံတစ်ခုရှိတယ်ဒီဘက်ကအာယုံတစ်ခုရှိတယ်အာယုံကနှစ်ဖက်နော် တစ်ဖက်ဘက်ကိုရောက်သွားပြီဆိုတာနဲ့ဖမုန်တို့စီခွက်ပေါ်မှာစိုက်နေတဲ့အာယုံဟာမဖြစ်သွားပြီတော့ပျောက်သွားပြီပျောက်သွားပြီဆိုတာနဲ့ခေါင်းပြက်ပြီပေါ့နော်အဲ့ဒါမြတ်စွာဘုရားစီခွက်ဆိုတာကာယကတာတတိကိုပြောတာတဲ့နော်ကာယကတာတတိကိုယ်ခန္ဓာကိုယ်ပေါ်မှာတတိထားတဲ့လုပ်ငန်းဒါလေးကိုအမြဲတမ်းအာယုံဆိုင်နေစီရစက်ဖိတ်တာနဲ့လောဘဒေါသမောဟဖြစ်မယ်ဆိုတဲ့သဘောမျိုးကာယကတာတတိလွတ်လိုက်တာနဲ့တတိမရှိတာနဲ့ဘုံဘုံတို့ရဲ့စိတ်ဟာအန္တရာယ်ကိုအယံသင့်မလုပ်နေပြီသားတော့ ဖိတ်ခေါ်နေပြီးသားပဲလက်ခံနေပြီးသားပဲဒါကိုမြင်ဖို့လိုတယ်အဲ့ဒီဒေသနာလေးနဲ့စောတော့ကအကြောက်တရားကိုဘုံဘုံတို့ရှင်းပြီးတော့တွေးရမယ်အဲ့ဒီအကြောက်ကြတော့အများကြီးရှင်းမြင်သွားပြီလို့မဆိုနိုင်ဘူးလားဘာကိုကြောက်မှာတော့တတိမရှိမှာကိုကြောက်တာကြောက်သလားမကြောက်သေးဘူးပဲဟုတ်လားမကြောက်သေးဘူးပဲနော်ထိုင်တဲ့အခါလေးတော့ပဲရှိအောင်ဟာအဲ့ဒီကြရင်တော့ကြိုးစားတယ်ပေါ့ဟုတ်လားကျန်တဲ့အချိန်ကတော့အာဒီလိုပဲကင်ပြီးသွားပြီဆိုပြီးတော့ထင်တယ်လို့ပဲနေလိုက်တာပဲမဟုတ်လားအဲအဲ့တော့တကယ်တမ်းက ဘုန်းဘုန်းတို့ရဲ့အကြောက်တရားတွေကအဲ့ဒီလိုဒေသနာမျိုးနဲ့လည်းပဲပေါ်လာအောင်ဘာလို့ဖို့လို့တော့နှိုးဆွနိုင်ဖို့လိုတယ်နော်မြတ်စွာဘုရားအဲ့ဒါဘာလို့ရှုလို့တာတော့တတိမရှိခြင်းဟာနော်အသက်ခံရတာတဲ့အသက်ခံရတဲ့အနေအထားမျိုးနဲ့ဒါရှင်းပြီးတော့ပြောပြတာပဲဟုတ်လားอืมအဲ့တော့စဉ်းစားကြရတယ်တွေးကြရတယ်အများကြီးရမယ်လို့ထင်ပါနော်အဲ့တော့ဒါနောက်ဆုံးပါတော့ဥတ္တပတရားကြီးထွားလာအောင်ဖြစ်ပေါ်လာအောင်ဘုန်းဘုန်းတို့ဘယ်လိုလုပ်မလဲဆိုတာကိုပြောပြတာ နော်ဒုစရိုက်တရားနဲ့သူ့ရဲ့အကျိုးဆက်ဖြစ်တဲ့အပေလေးပုံလူဆင်းရဲနော်ဒါတွေကိုမလုပ်ရမလို့ဆင်ခြင်ရမယ်ဟုတ်လားပြီးရင်ပါတော့သေခြင်းနာခြင်းရဲ့နော်တရားဖြစ်တဲ့ဘဝအဲ့ဒီဘဝရဲ့အကြောင်းတရားဖြစ်တဲ့ကိလေသာတရားအဲ့ဒီကိလေသာဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့တတိလက်လွတ်နေခြင်းဟုတ်လားအဲ့ဒါကိုဘုံတို့ဘာလို့ဖို့လို့တော့ကြောက်ဖို့လိုတယ်ပေါ့နော်ကြောက်လို့ရှိရင်ဘုံတို့ကဘာလို့နော်စီခွဲနဲ့တူတဲ့ကာကတာတတိကိုအာယုံဆိုင်တဲ့အလေးအကျင့်ကိုလေ့ကျင့်ရမယ်နော်စီဖိတ်တိုင်း နော်ကိလေသာဖြစ်တာနဲ့တူတဲ့တတ်ချင်းခံရမယ်ဆိုတဲ့အတိပ္ပယ်မျိုးဘာလို့ရမလို့နားလဲရမယ်ပေါ့ဟုတ်လားအဲ့တော့ဒီနေ့တရားနည်းနည်းရှင်းသွားပြန်ပြီပေါ့ထုံးစံအတိုင်းဟုတ်လားလည်းပြောမယ်ဆိုရင်လည်းလိပ်ပတ်လေးလဲအောင်လည်းပြောရမှာဟုတ်နော်အဲ့တော့ဗာလေးပြောခဲ့တော့ဥတ္တပဆိုတာဗာလဲဥတ္တပဘလို့ချမ်းသာစေတာလဲဥတ္တပတွေဖြစ်အောင်ဘုံဘုံတို့ဘလို့စူးစမ်းကြမလဲဒါကိုပြောခဲ့တာဟုတ်လားဘာလို့တော့ဒီဥတ္တပတရားကိုပိုင်ဆိုင်မှ မြတ်စွာဘုရားတကယ်ချမ်းသာတဲ့လူတယောက်ဖြစ်မယ်လို့ဟောထားလို့ဟုတ်လားဒါကိုလည်းပဲထိုက်တဲ့နဲ့ညံနဲ့သိအောင်အကျိုးစဉ်အကြောင်းနဲ့သိအောင်ဘုံဘုံတို့ခွဲခြားဝေဖန်ပြီးတော့ပြောပြတော့နော်ဒါကြောင့်ဥတ္တပဆိုတဲ့ဥစ္စာယတနာတွေကိုများစွာပိုင်ဆိုင်အောင်နော်ရှာဖွေစုဆောင်းနိုင်ကြတဲ့သူတော်ကောင်းတွေဖြစ်ပါဖြစ်ကြပါစေနော်ဥစ္စာပစ္စည်းတွေနဲ့ပြည့်စုံလို့တကယ်ချမ်းသာတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြပါစေလို့နော်ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာ ကုသိုလ်ကောင်းမှုအစွစုတို့ရဲ့စွမ်းတတ္တိကြောင့်ဖရာတပည့်တော်တို့သည်မဲ့ညာဖူးညာမျက်နှိဗံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတတိခိုင်ဘုန်းတို့ဆုတောင်းကြအမြဝေကြမယ်နော်နော်တရားနာနေကြတဲ့တမရဏအထုရှင်တွေ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 ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုတို့သည်မဲ့ညာဖို့ညာဉာဏ်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသော အထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှု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 အမြရကြ၍ကိုယ်စိတ်နှဖြာချမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြအမြအမြယူတော်မူကြပါကုန်လောတာတုတာတုတာတုကုသိုလ်အမြ အမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြအမြအမြယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအလိုကိုယ်စိတ်နှပြချမ်းမှချမ်းသာကြပါစေ